ပြီးအောင်တရနဲ့ပြီးရင်လည်းပြီးနေရနဲ့ပြီးရင်လည်းဒီလိုလိုပြီးအောင်ဘာသာသဘောရဒီကလည်းဘာသာသဘောတော့ဟောဘူးပါတယ်ကြာပြီးနဲ့တူတယ်ဘယ်တော့မှမသိဘူးေဝံမေသုတံဧကံသမယံဘဂဝါသာဝတိယဝိရတိစေတဝနေနာထပိဏိကသာအာရမေသံဃာယနာရင်ဆရာတော်တွေက tibr ma ejeọ n'oge ịhụ na chiya adi du da ahụ jila ya arrị je ya jiụr jea iaa imaadọai eo oe jiaụ bibradgo ဘယ်ရရသမှာဟောတယ်လဲဘယ်ပုဂ္ဂိုလ်ကဟောတယ်လဲဘယ်လိုဘယ်ပုဂ္ဂိုလ်များအားဟောတယ်လဲစသဖြင့်မေးတဲ့မေးခွန်းရဧဝံဤတို့ကြားလိုက်ရပါပြီဒီလိုကြားဘူးပါတယ်လို့ဒီကြားပါတယ် ဧကံသမယခရဗနာယိဘဂဝါဘုံတော်ကြီးတော်မြတ်စွာဘုရားသည်သာဝတိယံသာဝတိမြို့၌ဇေဒဝနေဇေရောအကြောင်းတော်၌နာတာပိဏိကသာအာရာမေအနာရိန်တထေအရာဖြစ်သောဇေဒဝနေဇေရောအကြောင်းတော်၌ဥရတိသရင်သုံးနေတော်မူပါသည်ဒီတရားဟောစဉ်ခါတော်မှာမြတ်စွာဘုရားသခင်ကသာဝတိမြို့ သာဝတိမျိုးသာဝတိပြည်ဆိုပြီးဒီကတော့ပြည်တို့သုံးမျိုးပါပဲမင်းနေပြည်တွေကိုပြည်ဆိုပြီးတော့သုံးတာမျိုးသာဝတိမျိုးအနိဇေရဝံကျောင်းတော်မှာမြတ်စွာဘုရားတရင်သုံးနေတော်မူပါတယ်အဲဒီတော့ဟောတော်မူတတ္တခောဘဂဝါဘိက္ခုအာမတေတိတတ္တထိုတို့သာဝတိမျိုး နာရဝင်တထဲဤကျောင်း၌ဖြစ်သောဇေရကျောင်းတော်၌တရင်သုံးနေတော်မူစဉ်အခါကာလ၌ဘဂဝါဘုံတော်ကြီးတော်မြတ်စွာဘုရားသည်ဘိက္ခုယဟန်တော်တို့ကိုအာမန္တေတိမိန်တော်မူလေသည်မြတ်စွာဘုရားနေ့စဉ်နေ့စဉ်ဘုရားဟောတော်မူပါတယ်ဘုရားကိစ္စတွေ နေ့စဉ်နေ့စဉ်ပြုနေကြဖြစ်တဲ့အတိုင်းညနေပိုင်းမှာဆိုလို့ရှိရင်ပရိသတ်၄ပါးနေ့စဉ်ဟောရာဇဂျိုမှာနေတဲ့ခါလဲဝေလူဝံကျောင်းတော်အဲ့ဒီမှာလည်းပရိသတ်၄ပါးနေ့စဉ်ဟောနေတာပဲနာဝတိဝေလူဝံကျောင်းတော်မှာနေတဲ့ခါလဲဟောတာပုဗ္ဗံကျောင်းနေတဲ့ခါလဲဟောတာပဲညာတော်အဖြစ်ဇေရုံကျောင်းတော်မှာသတင်းသုံးတာများပါတယ်။ဇေရုံကျောင်းတော်သတင်းသုံးတဲ့အခါ မနေ့ပိုင်းဆိုလို့ရှိရင်တော့ညာဘင်္ဂါတွေလည်းဆုံးမကြွကြမြို့တွေကမရာတရားနဲ့ပြည်စုံတဲ့ဒကာဓမ္မတွေကလည်းဘင်္ဂါတော်တွေဆုံးလောင်းကြလူကြဒါမနေ့ပိုင်းကိစ္စညနေပိုင်းကျတော့တရားနာထွက်ကြသာဝတိမြို့တွေကတရားနာထွက်ကြတယ် ဟိုတုန်းကတော့အလုပ်ကိစ္စကလည်းအခုကလာတော့အလုပ်တွေကမများသေးဘူးလုံးဆောင်တွေကလည်းခုကလာတော့မများသေးဘူးသာယုံသာယုံနဲ့အိုးယုံကလည်းတော်ယုံမဲ့ဟိုတုန်းကတော့အကြီးကျယ်တွေပဲရှိသေးဘူးအဲတော့ဉာဏ်နာတွေလည်းတော်တော်နာနေကြပါလေဒီလိုမြတ်စွာဘုရားကလည်းပွင့်တော်မူတဲ့ပွင့်တော်မူတဲ့အခါကာလဘုရားရှိတော်မူတဲ့အခါကာလဆိုတော့ဘုရားကိုယ်တော်ရင်တရားဟောတယ်ဆိုတော့ ဉာဏ်နာတွေကအမှန်တန်ထွက်ကြတာကိုခါတော့မှတော့နာကကောင်းတယ်လည်းဆိုရမှာပါပဲညသောရကိုယ်တော်လည်းဟောတဲ့တရားတွေကိုနာရတရားကိုပူရတရားနာရနာကကောင်းတဲ့ပုဂ္ဂိုလ်တွေလို့ဆိုရမှာအဲဒါညနေပိုင်းရောက်လို့ရှိရင်ပန်းစင်းသောဝုံမြဝို့လို့ပန်းစင်းစင်ကြဲတဲ့ဝုံမြဝို့လို့ ဘုရားပူဇော်စရာပန်းလေးတွေနသာလေးတွေတန်နိုင်တဲ့ပုဂ္ဂိုလ်တန်နိုင်ကြီးအားလျော်စွာယူလာလို့တရားနာထွက်ကြအချိန်ကြာရောက်တဲ့အခါကျတော့မြတ်စွာဘုရားခန္ဓာပုရိတိုက်ကတွဲပြီးတော့တရားဟောပလင်ကိုကြွတယ်အဲဒီမှာပရိသတ်၄ပါးကအစဉ်စဉ်စုဝေးပြီးသားဖြစ်တယ် ယဟန်ပရိသတ်တွေညာနေများပါတယ်ဘုရုံကတော့ဘုရုံကတော့ဘုရားကိုယ်တော်တိုင်ဟောတယ်ဆိုတော့ညာနေကမနာလေးမြပြုပြီးဒီကလာနာကြပါတယ်အနေမြပြုဘုရုံကညာတော်တွေကလည်းများတော့ဖြင့်တရားအားထုတ်ကြတာပါပဲသာသနာတော်ဝင်ရောက်ပြီးညာပြုကြတယ်ဆိုတာ

အခုတဘွားတဲ့နဲ့ပဲအရဟတဘွားရောက်ပြီးသင်္ခါသိငြိမ့်သွားမယ်လို့ယုံကြည်တဲ့တရားတရားနဲ့သာသနာတော်ဝင်ပြီးညာပြုကြတယ်။သာရေးတော်ရေးရတဲ့လို့ဝင်ပြီးညာပြုတာမဟုတ်ဘူး။မင်းရေးဆိုရေးကြောက်ရွံ့ဆိုရေးပြီးတော့သာသနာဝင်ညာပြုတာမဟုတ်ဘူး။တကူရမြ

ဘယ်လိုပါပဲချွေချွေချွေယူရင်းနေပေါ့ပေါ့ပြန်လာနေရှိသေးတာပါပဲလို့သာပရိသတ်ဆိုတဲ့စင်ကြယ်ကဲအဲဒီတော့ရဟန်းတော်တွေကညာပြုလာတဲ့ကသရတရားနဲ့အရာတော်ဘောရောက်အောင်အားထုတ်မယ်လို့မတန်ကောင်းတဲ့သမာသနာနဲ့တရားထုတ်ကြတော့မြတ်စွာဘုရားဟောတဲ့တရားတွေယူသည်သည်နဲ့နာကြတာပဲတချို့ ဘုရားဓမ္မနေဖို့ရမသိလျော်လို့သိလျော်တဲ့နေရာဌာနသွားတရားထုတ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်။မြတ်စွာဘုရားနိဗ္ဗာန်မှာဆိုတော့ပြိတ္တတွေများတော့ဝိဝကမရတော့အဲဝိဝကရတဲ့နေရာဘုရားနဲ့အဝေးဝေးသောရွာလေးတွေသောကြောင်းလေးတွေမှာသွားပြီးတော့တရားထုတ်နေကြတာလည်းရှိတယ်။အဲဒီလိုရားနေကလည်းနားဆွနေတာပဲဒီနေ့ဖြင့်မြတ်စွာဘုရား ဘယ်သိက္ခာပုံများပြညာတော်မူပါလိမ့်မယ်လေမလို့ဘူးလို့သိက္ခာပုံပြညာလို့ရှင်အဲ့ဒီပြညာတဲ့သိက္ခာပုံတွေလိုက်ပြီးတော့ကျင့်ရအောင်လို့သူကသိက္ခာပုံတွေများစွာပြည့်ပြညာတဲ့ပြညာတဲ့ဟာယူသူတွေလိုက်ပြီးကျင့်ရအောင်လို့သူတို့နားစွင့်အဲ့ဒီကရောက်လာတဲ့ညာတော်တွေဆိုလို့ရှိရင်မေးတယ်ဒီနေ့ဝါတဲ့မြတ်စွာဘုရားဘယ်သိက္ခာပုံများတို့ပြီးတော့ပြညာတော်မူပါသေးတယ်လေလို့မေးတာပေါ့ကျင့်ဉာဏ်ရတယ်

နေရောက်လာခုနှစ်ကတည်းကသူကစင်သာမေပြုမြတ်စွာဘုရားစင်သာမေပြုတယ်နေ့စဉ်နေ့တိုင်းသူကသဲတဆုပ်တဆုပ်ပုံတယ်တဲ့သဲပုံပုံသူသဲလုံးနဲ့အမျှဆရာသမားတွေထံကအဆုံးမဩဝါဒရပါလို့ဒီလိုရွယ်ချက်နဲ့ဆရာသမားတွေကအဆုံးမဩဝါဒရလေလေသူကလိုရှိနေနေပဲအဲ့ဒါလည်းပဲ စဉ်းစားကြတော့ကောင်းပါတယ်တချို့ဆရာသမားဆုံးမဩဝါဒတည်းမလို့ခြင်းဆရာသမားဆုံးမဩဝါဒပေးတယ်ဆိုလို့ရှိရင်ငါကိုဒီလိုဆုံးမတယ်ဘယ်သူတော့မဆုံးမဘူးဒါလည်းအောက်မေ့ရင်အောက်မေ့တာပဲသူပြောလဲပြောတယ်လို့ယူနေလို့ဒါကတော့အရင်မကြည့်တာတွေဆုံးမတာဆုံးမတာပဲဆိုပြီးတော့အဲဆုံးမတဲ့ပုဂ္ဂိုလ်လည်းပြည်တင်နေနဲ့ပြင်တဲ့ဒါသရာတရားမဲ့တဲ့ပုဂ္ဂိုလ် အရှင်ရာဟုလာလို့တရားတရားကြီးတဲ့ပုဂ္ဂိုလ်တွေကဆရာသမားဆုံးမဩဝါဒကိုရကျင်တယ်ညနာရလေးလေးညနာကျိုးရှိလေးလေးဒီလိုယူဆတာအဲဒါကြောင့်ဘုနိသိက္ခာပုဒ်တင်မြတ်စွာဘုရားကပြညတ်တယ်ဆိုရင်ဒီပြညတ်တဲ့သိက္ခာပုဒ်တွေသဘောကျတယ်အာဗရာတရားရှိတဲ့ပုဂ္ဂိုလ်အဲကျောင်းစည်းကမ်းကျောင်းတိုက်စည်းကမ်းတို့ဘာတွေရှိတယ်အဲဒီလိုဟာတွေနဲ့တရားတရားရှိတဲ့ပုဂ္ဂိုလ်တွေကဒီစည်းကမ်းရှိတာကိုသဘောကျတယ် ရာတရားမရှိတဲ့ပုဂ္ဂိုလ်တွေကဒီစိကံနေပဲကြောက်တယ်စိကံနေကလည်းတော့အချုပ်ချယ်တာလေမိရထင်ရကြက်တဲ့ဣတာဒါလိုအောင်းမိတာပေါ့အဲ့ဒါရာတရားမဲ့ကိုယ့်ဟာကိုယ်ကြည့်ရင်ကြည့်နိုင်တယ်ဒီစိကံဥပဒေတွေဝိနည်းစိကဘုဒ္ဓတွေကိုကြောက်နေတယ်ဆိုရင်ငါရာတရားတော်တော်နည်းနေပါသေးတော့လို့ဆုံးဖြတ်တယ်အဲ့ဒါကြောင့် ဒီနေ့ဝါရင်ဝိနည်းသိက္ခာပုံများဘယ်သိက္ခာပုံများကျင့်ကြပါသလဲလို့နားတစ်ခုနဲ့ထောင်ပြီးတော့နေကြတယ်ယခုခေတ်မှာလည်းတချို့ဝိနည်းသိက္ခာပုံလေးစားတဲ့ပုဂ္ဂိုလ်တွေရှိပါတယ်စကားကဆရာတော်တော်ကပြောတယ်ဗမာတွေကတော့မဟုတ်ပါဘူးဘယင်တွေကဆရာတော်ကြီးတွေကတော့ပြောတယ်ဘုန်းကြီးမောင်နေမှာတယ်နော်ဝိနည်းသိက္ခာပုံတရားတဲ့

ကျွတ်ကျွတ်ယွင်ယွင်ပြုတဲ့ပုဂ္ဂိုလ်တွေမရှိကြလို့ရှိရင်သိက္ခာပုဂ္ဂိုလ်တဲ့ပညာမှာမဟုတ်အဲ့ဒါအကြောင်းပြုပြီးတော့ကြီးမွန်းသိက္ခာပုဂ္ဂိုလ်တွေကသဘက်ကြီးတွေနဲ့ရှင်ဥဒ္ဒါရေးလုပ်တော့တယ်တဲကြီးလူများတယ်သူတို့လုပ်တော့ပြီးတော့သိက္ခာပုဂ္ဂိုလ်ရှိနှမို့သိက္ခာပုဂ္ဂိုလ်သိကြည့်မှာမဟုတ်ဘူးသူကရှိကျူးတယ်ဟွန်းဟုတ်တယ်စဉ်းစားပဲစဉ်းစားကြရအောင်နောက်ပြီးတော့တရားတွေလည်းပဲ ဒီနေ့ဝါရင်ဘယ်တရားများများသာဗျာဟောတော်မူပါသလဲလို့ဝေးကနေပြီးတော့နားဆွင့်ပြီးတော့နေကြတရားလည်းပဲမနာကြားခြင်းနဲ့အနာခြင်းကြပြီးတော့မြတ်စွာဘုရားရဲ့အနိဗ္ဗာန်နေတဲ့ပုဂ္ဂိုလ်တွေကတော့တရားနာဖို့ဆိုလို့ချင်းသူဟာယူသေးသေးလေးလေးစားစားပါပဲတရားနာတာငါအကျဉ်းအောင်လာမယ်ငါခြေတန်းကနေမယ်မလို့သိနေလာကြတာဘူးသူမြင်နေလေးလေးပြင်မဟုတ်ဘူးဒီလို တရားပွဲတွေမှာဟိုမြတ်သံဃာတွေပြုတဲ့အခါများရှိတတ်ပါတယ်။ဒီနိစ္စရံပွဲကြီးတွေပါကျင်းပတဲ့အခါငယ်ငယ်တရားပွဲလုပ်သုံးမဩဝါဒပေးတဲ့ပွဲတွေလုပ်တဲ့အခါသရတရားရှိတဲ့ပုဂ္ဂိုလ်ကဒီလိုပါသုဆိုလို့လာကြတာသရတရားနည်းတဲ့ပုဂ္ဂိုလ်တွေအခက်ပေါ်ပေါ်နောက်ကြမှာလေလာရတဲ့အသွင်ပြလဲနေရရဲ့ပြီးတော့အဲဒီတော့ သာဝတိပြည်ဇေရွန်ကျောင်းတော်မှာနေ့ပင်နေ့ပင်မြတ်စွာဘုရားတရားဟောဌာနယဟန်တော်တွေကလည်းပဲကျမ်းမာတဲ့ယဟန်တော်တွေဆိုရင်ကုံတာကြတာပါပဲယန္နာလာကြဘိက္ခုနီမယာမိမတွေဆိုတာလည်းရှိသူတို့လည်းလာကြတာမြို့တွေကဥပဒကယောက်ျားဥပဒိကမိန်းမတွေကလည်းသူတို့တတ်နိုင်တဲ့ပုဂ္ဂိုလ်တွေကဒီလိုပဲလာကြတယ်ဝိသေစာလေးကလေးတွေဝုတ်ပြပြီးတော့ယန္နာလာကြတယ် တတိတရားကြီးလာနေတာကြည့်ရရင်လည်းညိုကြနေမှာပါပဲဟိုမှာထိုင်းနေတဲ့ခါကျတော့လည်းပဲတရားနာဌာနမှာဘုရားကုံတရားကုံသံဃာကုံတွေအာယုံပြုလို့ကိုကမ္မထန်တရားလေးတွေကြည့်တော့ကိုကမ္မထန်တရားလေးတွေနှလုံးသွင်းလို့ဒီလိုထိုင်းနေကြတာသူကူတွေမဟုတ်ပါဘူးအဲဒီလိုနေကြတာအဲဒီမှာအချိန်ကြတော့ညစွာဘုရားကကြွလာကြွလာပြီးတော့တရားပြင်ပေါ်ရောက်တဲ့အခါကလည်းညစွာဘုရားတရားဟောတာပါပဲ ။တရားကတော့ပြိဿကတော့ညာလည်းရှိတယ်ညာမိန်းမလည်းရှိတယ်။ဥပါဒကယောက်ျားတွေဒကာတွေလည်းရှိတယ်ဥပါဒကမိန်းမဒကာမတွေလည်းရှိတာပဲ။ဒါပေမဲ့လို့ညာနေကိုပဲကောင်းတက်ပြီးတော့ဟောရပါတယ်။ညာတခါတော့ဒကာတွေကသူ့ရှင်နေကြည့်တဲ့ခါလည်းအဲဒီလိုပုံကိုယ်ကြီးကောင်းတက်ဟောတဲ့ခါလည်းရှိပါတယ်။အဲသူမကြည့်တဲ့ခါဆိုလို့ရှိရင်ညာနေပဲကောင်းတက်ပြီးတော့ လို့ဟောရတယ်။ဒါကြောင့်သတ္တရာခောထိုသောသတင်းတော်နေတော်မူသောအခါကာလနဲ့ဘဂဝါဘုံတော်ကြောက်ပါနေပြည့်စုံတော်မူသောမြတ်စွာဘုရားသည်ဘေကုယံတို့ကိုဧတံဤသို့သောစကားကိုဝါသဘေကုယံတို့ကိုအာမန္တေတိမိန်တော်မူ၏။အဲလိုမိန်လို့ဆိုဘေကောယဟန်တို့ခေါ်တာပါပဲ။ဘေကောယဟန်တို့ဤသည်အာမန္တေတိမိန်တော်မူ၏ ပါရန္တိဒေဝိကုဘဂဝတာပစ္ဆသောသောဒေဝိကုထိုရန်တော်တော်သည်ပါရန္တိရှင်ဖျားဟူ၍ပါရန္တိသည်ရှင်ဖျားဟူ၍ပစ္ဆသောသောကြံကြကုန်၏ညာတော်တွေကညာတော်လို့မြတ်စွာဘုရားခေါ်တယ်ရှင်ဖျားလို့ဆိုပြီးတော့ထူးကြတာကြံကြတယ် ဘဂဝါဧတရောသဘဂဝါသောသာမြာတိအတိုင်းဆိုလနာသောသာဝောသမိန်တော်မူ၏ဘာရင်သဝဘိကဝေတရေတာမိဘာရဟာရင်သဘာရဒာနင်သဘာရနိခေပနင်သတံသူနာထဘာလူပံမနတိကောထဘာသိတာမိဘိကဝေယံတော်ဝတ္တောအဟံငါတိ ဘာရင်စဒိဋ္ဌတာမိဝန်တို့ဝန်ဘိုးကိုလည်းဟောကြားပေအံဘာရဟာရင်စဝန်တို့ကိုထမ်းဆောင်သောသူကိုလည်းဟောကြားပေအံဘာရရနင်းစဝန်တို့ဝန်ဘိုးထမ်းဆောင်မှုကိုလည်းဟောကြားပေအံဘာရနိခေဝနင်းစဝန်တို့ဝန်ဘိုးပြစ်ချခြင်းကိုလည်းဟောကြားပေအံဇန်တို့မှာဟောမဲ့စကားကို သုနာထနာကြကုန်လောသာဓုကံကောင်းစွာမနတိကရောထနှလုံးသွင်းကြကုန်လောပါရိသာမိဟောတော်အံဘာရဝန်တုပ်လည်းဟောမယ်တဲ့ဝန်တုပ်လေးလံတဲ့ဝန်တုပ်ကြီးတွေအကြောင်းလည်းဟောမယ်အဲဒီလေးလံတဲ့ဝန်တုပ်ကြီးတွေထမ်းဆောင်နေရတဲ့ပုဂ္ဂိုလ်အဲ့ဒါကိုလည်းဟောမယ် ဝန်ထမ်းတဲ့ပုဂ္ဂိုလ်အခုတော့ဝန်ထမ်းဝန်ထမ်းဝန်ထမ်းသမားတို့ဝန်ထမ်းတို့ဘာလို့ဆိုတာလဲအခုကတော့ဒီမှာကတော်တော်ုံကြီးတဲ့ပုဂ္ဂိုလ်တွေအတွက်သုံးထားတာဆိုတော့အဲဒီလိုပါတာပြန်လို့တော့နေရမှာကြောက်ဘူးသွားပြီးတော့တစ်ဖက်သွားပြီးတော့ထိကြိုက်နေတာဘုန်းကြီးကလည်းအဲရိုးရိုးပဲဖြစ်စာပြန်မယ်ပြန်မှသိဘူးစာတွေနဲ့ရောသွားတယ် ဝန်ထမ်းတဲ့ပုဂ္ဂိုလ်ဝန်လို့ဝန်မိုးထမ်းနေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်အကြောင်းလည်းဟောမယ်ဝန်လို့ဝန်မိုးထမ်းဆောင်နေရတဲ့အလုပ်ကိစ္စအကြောင်းလည်းဟောမယ်ဝန်လို့ဝန်မိုးကြီးကိုပြစ်ချလို့ချမ်းသာသွားတဲ့အကြောင်းလားလည်းပဲဟောမယ်လေးခုအဲဒါသံသူနာထထိုတရားကို နာကြကုန်တော့သံထိုတရားကိုသာဓုကံကောင်းသာသူနာထနာကြကုန်တော့ ပါရုကံကောင်းစွာอยู่သမဏတိကရောဒလုံးသွင်းကြကုန်သောဗာဒိတာမိဟောတော်အံအဲဒါတရားဟောကနေတာတွေကအချီးပေးပါတယ်တရားပလင်တာနဲ့ဒါလိုပဲသူလည်းဘုရားတရားဟောတော်မယ်ဆိုပဲတရားဟောမယ်ဆိုတရားချေကနေနည်းနည်းတော့ပြောရတယ်တဲကြောက်ပြီးတော့ဟောရင်စာပိုင်းနှလုံးမသွင်းပဲနေမှာဆိုလို့ဒါတတိပေးရတယ်

နေရာဆောင်ရတဲ့ဒီကံဒီပဲဒီမှာအဲဆောင်နေတဲ့ဝန်လုံးဝန်မှုတွေရှိတာပေါ့လေဒါကြီးအဲ့ဒါကြီးတော့မျိုးမျိုးရှိမှာပါဒါတွေကတော့အများကြီးဆိုရင်ဗမာပြည်နဲ့အနိစ္စဆုံးကတော့ဟာဣတွေပါတယ်ရှိတာပေါ့လေအဲဒီမှာဆန်းရဆောင်ရနိုင်ငံညာလာတဲ့ပစ္စည်းတွေကတော့အမှန်လေးတာယူလဲရှိမှာပါဒါပေမဲ့သူဒါတော့စက်တွေပါတယ်နဲ့ပြင်လို့ချတော့တော်ပါရဲ့သူလူသာထားမယ်လို့ကြိုးမထားနိုင်ဘူး အဲလူနိုင်လောက်တဲ့ဘုရုပစ္စည်းတွေကတော့ဆံအကြီးတွေဟာလေးပါတယ်နော်အင်အားကောင်းတဲ့ပုဂ္ဂိုလ်တွေမှဆန်းတယ်နာလေးအကြီးဒီဝန်တို့ကြီးတွေဒီဝန်ကြီးတွေကိုအမြဲတမ်းသာထမ်းထားမယ်ဆိုတော့တောင်းလေးတာပဲလူသာရတမနေ့ပိုင်းလောက်မနေ့ပိုင်းလောက်နဲ့7မိနစ်လောက်ဖြစ်စေ9မိနစ်လောက်ဖြစ်စေ3မိနစ်လောက်ဖြစ်ပြီးတော့ထမ်းပြီးတော့ ယူသွားပြီးတော့ဟိုကြချလိုက်ရလို့ကမချဘဲနဲ့လားဒါတဏီကုံတဏီကလာထမ်းထားမယ်ဆိုလို့ချင်းဒေါသတောင်လေးတာပဲအဲဒီလေးလံတဲ့ဝန်တော်ဝန်ဘို့လောကမှာတော့အများကြီးကြည့်ပါတယ်ဝန်တော်ဝန်ဘို့ဒီလေးတဲ့ဝန်တော်ဝန်ဘို့ဟာမသွမ်းမကင်းတာလို့သာထမ်းရတာပဲပြောလို့တော့မဟုတ်ဘူးဒါကြီးထမ်းတာကတော့အဲကောင်းတော့သူပြင်းနေကွာသွားပြီးတော့ဝန်တော်ထမ်းကြအောင်လို့ဒီလိုတော့မရှိမှာမဟုတ်ဘူးဝန်တော်ထမ်းရတာမသွမ်းမကင်းတာလို့ အာရပရိယသနာကိစ္စနဲ့သာယတော်ရင်နေထိုင်ရေးအတွက်ပြည့်စုံအောင်လို့လုံးကြဆိုင်ရတာကိုဒီလိုလဲလုပ်ရမှာအဲမလွဲတာတော့ဆန်းအဲလေးလာနေဝန်တော့ဘူးအဲ့ဒါလောကဘက်ကအခုကတော့လောကဘက်ကဝန်တော့ဘူးမြတ်စွာဘုရားကမဟုတ်ဘူးလောကဘက်ကဝန်တော့ဘူးဟောတော့ဘာမှလည်းကျေးဇူးရှိမှာမဟုတ်ဘူးအဲ့ဒါကတော့မဟာမအကျိုးရှိဘူးလို့ဒါတော့လောကဘက်ကလောကသူ့အတူလုံးနေရတယ်

ကုသအများအားထနေရတာပဲဒီကြစဉ်းစားကြည့်လေးလေးကြောက်စရာကောင်းနေလေပါပဲဒီခန္ဓာ၅ပါးဝင်လို့ကြီးရအမှန်ကြောက်စရာကောင်းပါလေခန္ဓာ၅ပါးဝင်တော့ဆန်းလာကြတာဘယ်လောက်ကြာပါလဲဘယ်သူမှမသိဘူးဒီဘဝတွေမသိဒီဘဝတောင်မှအမှားရတဲ့ဇေကပြောရမယ်ဆိုရင်ငယ်ငယ်ကလေးဘဝကပါ တစ်နှစ်လောက်အတွင်းကအကျိုးမှားရတာလည်းရှိမယ်တစ်နှစ်လောက်အတွင်းတော့သိမှားရတာလည်းမရှိပါဘူးကြီးလာလို့ချင်းပြန်စဉ်းစား၄၅၆နှစ်လောက်အတွင်းကဟာသူမှားမိတာအဲ့ဒါလောက်ကစပြီမနောမထမ်းဆောင်လာတာကတော့ဒီဘဝမှာဆိုရင်ပရိသေကစပြီးထားလာတယ်ဘဝတိုင်းဘဝတိုင်းကပရိသေကစပြီးတော့ခန္ဓာဝင်နေရတယ်ထားလာရတယ်ဘဝတိုင်းဘဝတိုင်းကိုယ်ခန္ဓာဝင်နေသွားတယ် စောင့်ရှောက်နေရတာပဲသာသာပြီးတော့နေရတယ်တောင်းလေးတယ်ဒါကြောင့်ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးဟာဝန်တို့ဝန်မိုးကြီးတွေတဲ့ဝန်တို့ကြီးတွေ၅ခုလေးတွေဆရာစဉ်းစားကြည့်ရင်ဝန်တို့ကြီးတွေဟုတ်တယ်ကြောက်ကြတယ်တော့ကောင်းတယ်တောင်းတော်တော်လေးတဲ့ဥစ္စာကြီး သရမေပိစပိစ၅ပါးသောဥပါရณะခန္ဓာတော်ဘုရားကရမေဘေသိတော်နိမှုကဘုဥပါရณะခန္ဓာရုပ်ဟူသောဥပါရณะခန္ဓာတစ်ပါးဝေဒနုပါရณะခန္ဓာဝေဒနာဟူသောဥပါရณะခန္ဓာတစ်ပါးသညုပါရณะခန္ဓာသညာဟူသောဥပါရณะခန္ဓာတစ်ပါးသင်္ခါရူပါရณะခန္ဓာသင်္ခါရဟူသောဥပါရณะခန္ဓာတစ်ပါးဝိညာဉ်ဥပါရณะခန္ဓာဝိညာဉ်ဟူသောဥပါရณะခန္ဓာတစ်ပါးဘိကဝေယဟန်တို့အယံဤဥပါရณะခန္ဓာ၅ပါးကို

ခေါ်တယ်မိမိကိုယ်ရဲ့တဏ္ဍာကရှိတဲ့နေတဲ့ဇာတွေကိုနေတဲ့သာယာနေတာရှိတယ်ကိုယ်ကတဏ္ဍာကအာယုံဝတ္ထုတွေအဲသက်ရှိပုဂ္ဂိုလ်တွေရောအကုန်လုံးပေါ့လေနေတဲ့သာယာဇာတွေကိုနေတဲ့သာယာပြီးဆွဲလာနေတာကကာမှုပါဒံခေါ်တယ်ယခုလောလောဆယ်မှာရှိတဲ့နေတဲ့ဇာတွေဆွဲလာနေတာလည်းကာမှုပါဒံပဲနောက်ခါကာလမှာ ရနိုင်တဲ့ရလိမ့်မယ်လို့ညွှန်လင်းရတယ်မြစ်သက်တရားဝယ်တွေကိုဆွဲလာနေတယ်လေကာမှုပါရမယ်ဒါကြောင့်နောက်ခါကာလဘယ်လိုဖြစ်ခြင်းလဲဘယ်လိုကြည့်သူမြင်လဲစသည်ဖြင့်အဲဒီလိုတရားဆွဲလာနေတာလေကာမှုပါရအဲဒါမာယာပြီးတော့ဆွဲလာတယ်ဒိဋ္ဌုပါရဆိုတာကဒိဋ္ဌိပဲ မာရင်တော့အယူပဲလို့ပါတယ်သီလပတုပါဒံဒါကတော့အလေးကျင့်သံဃာကလွံ့မြောက်ကြောင်းစင်ကြယ်ကြောင်းလို့ယူဆတဲ့အလေးကျင့်နိမတ်သံဃာကထွံ့မြောက်ကြောင်းအနေနဲ့သံဃာထွံ့မြောက်ကြောင်းမဟုတ်တဲ့တရားတွေကိုသံဃာထွံ့မြောက်ကြောင်းအနေနဲ့ယုံကြည်ယူဆထားတာတွေကသီလပတုပါဒံကြီးတယ်ပဲ

သီလပတ္တဒိဋ္ဌိလို့ခေါ်မှာပါသီလပတ္တဒိဋ္ဌိအဲဒီသွေလာနေတာတရားသီလပတ္တပါဠိလို့ခေါ်တယ်ဒီကမဲလို့သွေလာနေသီလပတ္တပါဠိနဲ့ဘယ်လိုခေါ်လဲဘုရားဘာသာမဟုတ်တဲ့အပြင်မဲ့ဘာသာတွေကအဲ့ဒီဟာတွေပဲသီလပတ္တပါဠိနဲ့သူတို့ကြည့်နေကြတာပဲရောက်ကြတယ်ကောင်းတယ်လို့ကြည်ရကြည်ရဘဝမှာသံဃာကြီးကလည်းကြည့်တော့သံဃာကြီးနဲ့ ညောမြင်ပြီးတော့သံဃာလုံးမြောက်ကြောင်းဆိုပြီးတော့ဒီလိုကြည့်ညာအဲ့ဒီဟာအကျင့်လမ်းကမမှားမိဆုံးမှတော့ကျင့်မှသာသိုးတာပဲမကျင့်မဲနေရင်လည်းတော်တော်ရှိသေးသူကကျင့်မှမဟုတ်တာတွေကြောက်တော့အကုသိုလ်တွေကြောက်ဖြစ်တာတော်တော်နေရာမကြောက်ဘူးအတ္တဝါရုပါရဆိုတာကတော့အတ္တကောင်အနေနဲ့ဆွဲလာတဲ့ဒိဋ္ဌိတစ်မျိုးအဲ့ဒါအကုန်လုံးဒိဋ္ဌိကြီးတယ်ပါပဲဒိဋ္ဌိပါရကလည်းဒိဋ္ဌိပဲသီလဝိပါရကလည်းသူကဒိဋ္ဌိအယူတစ်မျိုးပဲ အတ္တဝါဒပါဒကလည်းသူကအတ္တကောင်အနေနဲ့ဆွဲလာတယ်ဒါပေမဲ့ဒီခွဲလိုက်လို့ရှိရင်တော့အတ္တကောင်အသက်ရှင်တဲ့အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါအတ္တကောင်တကယ်ရှိတယ်လို့ထင်တာကဒါကအတ္တဝါဒပါဒလို့အတ္တအတ္တဒိဋ္ဌိသံဃာကလွတ်မြောက်ကြောင်းမဟုတ်ပါပဲနဲ့သံဃာလွတ်မြောက်ကြောင်းအနေနဲ့ယုံကြည်ယူဆထားတဲ့အကျင့်နဲ့စတဲ့အယူအဆတွေကဒါတွေကဗိလာပတုပါဒခေါ်တယ် ဒီမှလွတ်တဲ့တခြားတော့ဒိဋ္ဌိတွေကတော့မှားယွင်းတဲ့အယူတွေကတော့ဒိဋ္ဌိဥပါဒခေါ်တယ်ဉာဏ်သာရဉာဏ်သာရဘယ်လိုအားလုံးဆိုလို့ချင်းကုသိုလ်ကံမရှိအကုသိုလ်ကံမရှိကုသိုလ်ကံကြီးကောင်းကျိုးမရှိအကုသိုလ်ကံကြီးမကောင်းကျိုးမရှိဓမ္မလွန်ဘဝမရှိဒီလိုယူမျိုးတွေဒါတွေကဒိဋ္ဌိသက်သက်တွေသူကအတ္တတွေပါတယ်လည်းမဆိုင်ဘူး။သံဃာဝဇင်းကလွံ့မြောက်ကြောင်းကြောင်းနေလည်းမဟုတ်ဘူး။

သင်လဲယူမှပြီးဆွဲလာတာကြောင့်သင်လွဲပါရာဆွဲလာတာနှစ်ပြဥပါရံဆောင်းမှုပြေးတာကခဏခဏဆိုတာဆိုလိုက်ဦးမှာသင်လွဲပါရာသင်လွဲပါရာဆွဲလာတာနှစ်ပြဥပါရံနှစ်ပြဥပါရံသင်လွဲပါရာသင်လွဲပါရာဆွဲလာတာဆွဲလာတာနှစ်ပြဥပါရံ မြတ်ဥပါဒံသင်္ကေတာယာဝိဒါနာမြတ်ဥပါဒံသင်္ကေတာယာ မရရဲ့တော့မကြည့်ဘူးတဲ့ရောက်ရတဲ့ဘာမှာအမိအဖတွေဆရာသမားတွေအပေါင်းဖော်တွေဒါတွေအားကိုးပြီးသူပြောတဲ့အတိုင်းပဲလိုက်ပြီးတော့ယူဝါဒတွေဆိုတာယူရအဲဒီအမိဖတွေဆရာသမားတွေအပေါင်းဖော်တွေကနေပြီးအတ္တရှိတဲ့အနေနဲ့သွေးလာလို့ရှိရင်အာအတ္တရှိတဲ့အတိုင်းအတ္တတွေကြီးဖြစ်သွားတာသွေးလာတော့တာဒါတကယ်ဟုတ်တယ်လို့ ကံကံရဲ့ကျိုးမရှိစသည်ဖြင့်မန္တရားနောက်တမလုံးဘဝမရှိစသည်ဖြင့်ယူဆကြလို့ရှိရင်သူတို့မိဘတွေဆရာသမားတွေယူဆရင်လည်းကလေးဖြစ်တဲ့ပုဂ္ဂိုလ်ကသူကဒီလိုယူရတာပဲပြီးသွားတော့လည်းသူကဒီကြည့်ချင်အဲလူသားသမီးတွေကြတယ်သူကသင်ပေးအဲဒီလိုဖြစ်တော့ဒါမိစ္ဆာကြီးပွားတော့သီလဝိပါရမှာလည်းပဲဒီလိုပဲမေတိမပရိပါဒလားမသိတော့သိရင် ဇာတိတွေနဲ့ဟိုလိုလိုဒီလိုလိုအဲကောင်းတယ်ဘုရားဘုရားသခင်ကိုယ်ွယ်နတ်ကိုယ်ွယ်ဒါဒီရင်ပေါ်လေးဒါတွေနဲ့ပဲသူကအာမြာကလုံးမြောက်တယ်ဘုရားကတည်းနဲ့ဆိုပြီးတော့ဒါတွေလုံးလာတော့လက်ပြုပါတာနဲ့ဆွဲလာကြာလေးဆွဲလာတယ်နေမြင့်လေယူရင်လေဆိုတာတော့အဲ့ဒီယူဝါဒကြာလေးဆွဲလာနေငါကြောက်ကြကောင်းတယ်အဲ့ဒီဆွဲလာတဲ့ဥပါဒာဒီဥပါဒာနဲ့လည်းပဲ

ယ်ထဲမှာတွေ့ကြည့်ပြီးတော့ကောင်းတာကြည့်တယ်ဆိုးတာကြည့်တယ်ကောင်းတာကဒုက္ခဝေဒနာဆိုးတာကဒုက္ခဝေဒနာလေလကဥပဥပိ္ပခဝေဒနာမြင်ရမှာလည်းမြင်လို့ကောင်းတာကြည့်တယ်မကောင်းတာကြည့်တယ်လေလကြည့်တယ်ဒုက္ခဒုက္ခဥပိ္ပခဝေဒနာတွေပဲအဲ့ဒါတွေငါပဲလက်ရှင်လည်းကောင်းမှတင်တာကိုငါကဒုက္ခရောက်ရင်လည်းငါဒုက္ခရောက်တယ်ကောင်းစားရင်လည်းငါကောင်းစားတယ်ဒီလိုထင်တာကိုငါပဲတင်ငါဆိုတော့သူများလည်းဒီလိုပေါ့လေသူများလည်းပဲ ကောင်းရင်အဲ့ဒီအတ္တကောင်အသက်ရှင်တဲ့အကောင်ကပဲကောင်းနေတယ်ဆိုရင်လည်းသူပဲဆိုးနေတယ်အသင်ဆင်းရဲနေတယ်လို့ဆွဲလာအဲ့ဒါတော့ရုပ်ကိုလည်းဆွဲလာနေဝေဒနာကိုလည်းဆွဲလာနေပညာမှသားမိတာကိုလည်းဆွဲလာနေသင်္ခါရအထုံမှုတွေပြုရမှုတွေရဲ့ကိုယ်အောင်ထအောင်ထိုင်အောင်ထအောင်သွားအောင်လာအောင်စကားပြောအောင်အမြင်အောင်ကြအောင်ဒီလိုတစ်ခုမှုကရိယာပြီးအောင်လုပ်နေတာတွေဟာအသက်ရှင်နေတဲ့အကောင်ကငါကောင်ကလုပ်နေတာပဲလို့ဆိုရမှာပါ သင်္ခါရကိုအတ္တဆွဲလာဝိညာဉ်လည်းပဲမြင်မှုကြားမှုစသည်ဖြင့်သိနေတာတွေဟာငါသိနေတာပဲလို့ထင်တယ်ငါလည်းအတ္တအတ္တဆွဲလာတာအတ္တတိအတုအတ္တဝရုပါဒနာဆွဲလာတာကိုတရားထုတ်နေတာတွေကဒီဒီဥပါဒာနေနေအောင်လို့အားထုတ်နေရတာမြင်တိုင်းကြားတိုင်းဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းရှိတော့ဖြစ်ပြီးပြတ်သွားတဲ့သဘောလေး ရုပ်သဘောကလေးနာမ်သဘောလေးမျှတွေ့ရတယ်ဒီထဲမှာအသက်ရှင်နေတယ်အကောင်မရှိဘူးအများကြီးနာမရှိဘူးပဂရိပုဂ္ဂိုလ်ရဲ့အထင်မြင်မိမိလည်းပဲစောစောကတရားမထုတ်ခင်ကထင်မြင်တော့တာရှိတယ်အသက်ရှင်နေတယ်အကောင်မဲလို့ထင်တယ်အဲ့ဒါတရားထုတ်နေရင်ရုပ်ကတရားရုပ်ကိုကြီးကတရားသိနေတဲ့စိတ်ကတရားဒီလိုကွဲလာရုပ်ကိုကြီးကတရားပဲသိနေတဲ့စိတ်နဲ့တရားတရားပဲဒီလိုကွဲလာပြီးတော့ကျွေးမှရင် ဒီယုံနာနေရာဖြစ်ပြီးပြောက်သွားတာမြဲဒီနာမရှိဘူးဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားတယ်လို့ပြမမြဲတဲ့တရားတွေပဲလို့တွေ့ရအဲဒီတော့အဲဒီမှာဆွဲလမ်းမှုမရှိပဲဆွဲလမ်းမှုဆွဲလမ်းမှုကင်းပြီးတော့သွားတယ်အတ္တဝရုပါဒအဲဒီမှာကင်းသွားတယ်အဲဒီအတ္တဝရုပါဒကင်းအောင်လုပ်တယ်ဒီအားထုတ်ပြီးတော့နေရတယ် သီလဝတ္ထုပါရဝါရနဲ့သီလဝတ္ထုပါရနဲ့လည်းလွယ်လွယ်သွေးလာတာပါပဲဒီပါလည်းပဲဒီကျင့်ကျင့်မှဘာလို့ထင်တာလဲဒီယုံနာတရားတွေကချမ်းသာသွားမယ်လို့ငါချမ်းသာသွားမယ်ငါကောင်းငင်မှုရောက်သွားမယ်စသည်ဖြင့်ဒီလိုသွေးလာတာဒုလအတ္တဝတ္ထုပါရနဲ့အဲသီလဝတ္ထုပါရနဲ့သွေးလာတာပါပဲဒီယုံနာ ဒိဋ္ဌိဥပါဒံကလည်းဒီတိုင်းပဲကံကံရဲ့အကျိုးမရှိဆိုတာကလည်းပဲတခြားမဟုတ်ဘူးမိမိသနာရှိတဲ့ယုံနာနဲ့အကြောင်းကိုပြောတာဘာလို့လို့ပြည့်မရှိဘူးလို့ဆိုတာတော့ကောင်းတာချင်းလို့လည်းကောင်းကျိုးမရဘူးသေးပြီးပြီးတာပဲဆိုပြီးဆွဲလာဒိဋ္ဌိဥပါဒံနဲ့လည်းဆွဲလာမှလည်းယုံနာခန္ဓာတွေအဲကြောင့်သင်လွဲပါရဆွဲလာတာမပြဥပါဒံတဲ့အဲပါရပြီးဆွဲလာတာကတော့အထူးပြောပြရမလို့ဘူးကတော့ သိတဲ့သာစရာကောင်းတဲ့ရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်အာယဝတ္ထုအကောင်းလေးတွေတွေ့ရလို့ချင်းသိတဲ့သာရသဘောကြတာပဲဒါလေးရခြင်းနဲ့ဒါလေးဒီကရမရရအောင်လို့ကယူဆခြင်းနဲ့အထုတ်ခြင်းနဲ့ဆွဲလာအဲ့ဒါဥပါဒာနဲ့ပြင်းတာအဲဒါသင်လွဲသာရဆွဲလာတာနဲ့ပြဥပါဒံအဲ့ဒီဥပါဒာရင်အာရုံဖြစ်တဲ့ခန္ဓာ၅ပါးတွေသင်လဲသာရဆွဲလာတာနဲ့ပြဥပါဒာ ငါငါဥစ္စာဆွဲနိုင်တာဥပါဒာနဲ့ခံဥပါဒာနဲ့ခံတာဆိုတာဘာလဲဆိုအဲ့ဒီဥပါဒာမြည်ရဲ့ဆွဲလန်းတဲ့တရားတွေရဲ့အာယုံဆိုတော့ဆွဲလန်းအပ်တဲ့တရားတွေဟောဆွဲလန်းခံရတဲ့တရားတွေဒီလားအဲကြောင့်ငါငါဥစ္စာဆွဲနိုင်တာငါပဲလို့သက်ရှင်နေတဲ့အကောင်းကြီးအပြင်ဆွဲနိုင်တဲ့တရားငါဥစ္စာပဲလို့ငါဥစ္စာဆိုတာကတော့စာလုံးပဲအဲ့ဒါနှိမ့်သက်သားရတာကိုပြောတာငါဥစ္စာအနေနဲ့ ချက်သားတယ်ဆိုငါဥစ္စာပဲကိုယ်ဥစ္စာမဟုတ်တော့မှကိုယ်ဥစ္စာအနေနဲ့ပဲဒါသိပတ်ပြီးတော့သာတာပဲဒါကြောင့်ငါငါဥစ္စာတွဲနိုင်တာဥပါဒာနဲ့ခံငါငါဥစ္စာလို့တွဲနိုင်တာဒီလိုများဥပါဒာနဲ့ခန္ဓာတွေကြီးတယ်ပါပဲဆိုကြတယ်ငါငါဥစ္စာငါဥစ္စာတွဲနိုင်တာတွဲနိုင်တာဥပါဒာနဲ့ခံဥပါဒာနဲ့ခံ စ္စာသာနာဥစ္စာဝေနိုင်နာဝေနိုင်နာဥပါဒာနဲ့ခံဥပါဒာနဲ့ခံသာငါဥစ္စာသာနာဥစ္စာ နာကောင်မတ္တဝါကောင်သိကျင်နေတဲ့အကောင်နေအားဖြင့်ဆွဲနိုင်တယ်တရားဥပါဒနဲ့ခံအဲ့ဒါဘာတွေတော့ရုပ်ရဲ့ဝေဒနာရဲ့ပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးတရားတွေရုပ်ဝေပညာသင်္ခါရဝိညာဉ်ဤငါးတော်အဲဒီ၅ပါးသောတရားတွေရုပ်ဝေပညာရုပ်သက္ကံ ဝေကဝေဒနာခန္ဓာရုပ်ဝေပညာသင်္ခါရပညာမှတ်သားမှုသင်္ခါရဆိုတာပြုရင်အာထုံမှုဝိညာဉ်ဆိုတာစိတ်ပေါ်တယ်ရုပ်ဝေပညာသင်္ခါရဝိညာဉ်ဤငါးတံအဲဒီဥစ္စာဥပါဒနာခန္ဓာ၅ပါးပဲငါးငါးဥစ္စာသွင်းနိုင်လားဥပါဒနာခါရုပ်ဝေသညာသင်္ခါရဝိညာဉ်ဤငါးတံအခုစလိုက်တော့ဥပါဒနာခန္ဓာ၅ပါးဆိုတာသိပေါ်လာတယ် ဆိုရမယ်ယုတ်ဝေပညာယုတ်ဝေပညာသင်္ခါရသင်္ခါရဝိညာဉ်ဤငါရံဝိညာဉ်ဤငါရံယုတ်ဝေပညာယုတ်ဝေပညာသင်္ခါရသင်္ခါရဝိညာဉ်ဤငါရံဝိညာဉ်ဤငါရံယုတ်ဝေပညာယုတ်ဝေပညာသင်္ခါရသင်္ခါရဝိညာဉ်ဤငါရံဝိညာဉ်ဤငါရံယုတ်ဝေပညာသင်္ခါရ ကိညာနာဒုဝေကိညာဝိညာဏသာဒုဝေကိညာသင်္ခါရဝိညာဏသာယောဝေဒနာသင်ညာသင်္ခါရဝိညာဉ်တဲ့ခန္ဓာ၅ပါးအဲ့ဒါတွေကငါဟူ၍၎င်းငါယုတ်စာဟူ၍၎င်း ဆွဲလာနိုင်တဲ့တရားတွေတဲ့ဒါကြောင့်ဥပါဒနာခန္ဓာလို့ခေါ်တယ်ရုပ်ဆိုရင်ရုပ်ကိုယ်ကြီးတစ်ခုလုံးပေါ့အကြမ်းမြင်အားဖြင့်ပြောရင်ရုပ်ကိုယ်ကြီးတစ်ခုလုံးဆွဲလာနိုင်တာပဲရုပ်ကိုယ်ကြီးဘယ်ပိုင်းကဖြစ်ဆွဲလာနိုင်တယ်သဘင်ကလေးကနေပြီးတော့လည်းပဲငါလို့ဆွဲလာမယုံရင်စမ်းကြည့်ပါလူတယောက်ကသွားပြီးတော့ဆွဲကြည့်ငါမဆွဲပါနဲ့လို့ပြောမှာ သမင်ဆွဲနှုတ်လို့ရှိရင်အဲငါကိုလာပြီးတော့ဆွဲနှုတ်တယ်ငါစော်ကားတယ်လို့ဒီလိုပြောမှာအဲဒါမနေတဲ့ပုဂ္ဂိုလ်တွေလာပြီးတော့ခိုင်းတွေ့တယ်ဆိုလို့ရှိရင်လည်းဒါအဲဒါသူ့ကိုစော်ကားတယ်လို့ပြောမှာပဲနှိမ့်တယ်လို့ပြောမှာပဲအဲဒါသမင်လေးကနေဒီငါဆွဲနေအကုန်လုံးအစိတ်ပိုင်းထဲမှာရှိတယ်ရုပ်ဆိုရင်ဒီကိုယ်လုံးမှာ သဘင်ကအထက်ကသံပြားတိုင်အောင်အောက်ကခြေတိုင်အောင်ဒီဘွားကနေပြီးသံပြားတိုင်အောင်ဘေးပဝန်းကျင်မှာလည်းပဲအရေးပေါ့လေအရေးပြင်လည်းပဲမွေးမြင်နေကြည့်ပါသေးတယ်လို့သာအဲ့ဒါကိုမှပေါက်ရောက်ပြီးနေတဲ့မွေးမြင်နေရောကိုမှရှိနေတဲ့ရုပ်တရားတွေဟာလည်းအကုန်လုံးငါလို့ဆွဲလန်းနေတယ်လက်ကျင်နေတဲ့ငါကောင်းမယ်လို့ဘယ်လိုထင်နိုင်လဲ တရားအားအာမထုတ်ဘူးတဲ့ပုဂ္ဂိုလ်တွေအာထုတ်ပင်အာထုတ်ညာတော့လည်းပဲယုတ်တရားနာတရားတွေပိုင်းပိုင်းနဲ့နဲ့မသိသေးတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုဆွဲလာကြည့်တယ်။ဘုရားဘာသာဝင်တွေဖြစ်လို့ယုတ်တရားနာတရားများတာကြည့်တယ်ပုဂ္ဂိုလ်သတ္တဝါမကြည့်ဘူး။ဒီလိုလေးတာကြားဘူးထားတဲ့ပုဂ္ဂိုလ်တွေနည်းနည်းသက်သာရရရတယ်။လုံးလုံးကျင်းသလားဆိုလို့လုံးလုံးတော့မကျင်းဘူး။အဲဒီလို မလေ့လာဘူးတဲ့ပုဂ္ဂိုလ်တွေယုံနာအကြောင်းကိုဘာမှမစဉ်းစားဘူးတဲ့ပုဂ္ဂိုလ်တွေမှာဆိုရင်တကယ်ကိုအသက်ရှင်နေတယ်အကောင်ကြီးဖြစ်နေတာယုတ်ကြီးဒီကိုယ်လုံးနဲ့အသက်ရှင်နေတယ်အကောင်ပဲဖြစ်နေတယ်အဲဒီလိုဆွဲလာနေတာတော့အတ္တဆိုရှိတယ်အဲယုတ်တရားနံတရားအနိစ္စဒုက္ခအနတ္တတရားတွေလေ့လာမှတ်သားထားတဲ့ပုဂ္ဂိုလ်တော့တော်တော်သက်သာရပါတယ်ဒီထဲမှာသစ္စာတရားဟောတဲ့ယုံနဲ့နာမဲရှိတယ်လို့မှတ်တာကိုကမသိသေးပေမဲ့လို့ဘုရားယုံကြည်တော့အ ဆရာသမားတွေယူကြည်သောအားဖြင့်ဘုရားဟောတာတဲ့တရားတွေယူကြည်သောအားဖြင့်ကိုယ်ထဲမှာယုံနေတာပဲရှိတယ်ပုဂ္ဂိုလ်သတ္တဝါမရှိဘူးလို့ဒီလိုသဘောကျထားရင်လည်းပဲနည်းနည်းသက်သာရရအလုံးလုံးဆွဲလန်းကင်းသလားဆိုတော့လုံးလုံးတော့ပဲကင်းတယ်မကင်းဘူးလို့သာသာဝေဘုရားကျမ်းကနေအမနာတသိနေတဲ့ပုဂ္ဂိုလ်တွေကျမ်းတွေပါလေရေးသားနေတဲ့ပုဂ္ဂိုလ်တွေစစ်စေကမူ ဝိပဿနာဉာဏ်နဲ့ကောင်းကောင်းအားမထုတ်ပါသေးရင်အဲဒီဆွဲလန်းကရှိနေတာပဲသက်သာရတာရတာလုံးလုံးကင်းတာမဟုတ်ဘူးငါဆိုတဲ့ဆွဲလန်းကတော့ရှိနေတာပဲဒါကြောင့်မို့ဒီလိုဟောပြောနေတဲ့ပုဂ္ဂိုလ်တွေလည်းပဲကျွင်းရည်တွေရှိတာပေါ့လေကျွင်းရည်တွေပေါ်မှုတွေတည်းပေါ်တယ်လို့သာအဲဒီဆွဲလန်းနေရှိနေအဲဝိပဿနာတရားအားထုတ်လို့ယုတ်တရားနာတရားတွေခိုက်တာလေး ဖြစ်ပြနေတာတွေသေချာသိလို့ရှိရင်အဲ့ဒီအဲ့ဒီပုဂ္ဂိုလ်မှာတော့ကျင်းတယ်လို့ကျင်းနေပါတယ်ဒါလည်းလုံးလုံးကျင်းပြီလို့တော့မဆိုနိုင်သေးဘူးပေါ့အရိယာမဲမရောက်သေးမြတ်ကာလပတ်လုံးကလုံးလုံးကျင်းပြီလို့မဆိုရဘူးတချို့ရားဟောတဲ့ဆရာကြီးတွေကဟောတယ်နည်းနည်းဟောတယ်ဆိုတော့ဆရာအာထုတာအတ္တဒိဋ္ဌိအရင်ဖြုတ်ရမယ် အတ္တဒိဋ္ဌိဖြုတ်ပြီးတော့မှအတ္တဒိဋ္ဌိပြုတ်မှတရားအထုတ်လို့ရတယ်အတ္တဒိဋ္ဌိမပြုတ်လို့ရှင်တရားထုတ်မရဘူးလို့ဒီလိုဟောအဲ့ဒါကလူစားတဘာဝတော်မကြဘူးလို့အတ္တဒိဋ္ဌိပြုတ်ပြီးရင်သောတာပန်ဖြစ်နေအထုတ်ပြန်ဖြစ်ဘူးဒီတိုင်းထုတ်လို့လည်းမရပါဘူးအာမတုပန်နဲ့ထုတ်လို့လည်းမရပါဘူးအဲ့တော့သောသောပိုင်းကတရားဤအန္တရာယ်ဖြစ်လောက်တဲ့ဒိဋ္ဌိကတော့ ဗုဒ္ဓဘာသာတွေမှာတော့မရှိပါဘူးဒီလောက်တော့စောစောလန်းလန်းမရှိပါဘူးအေးဗုဒ္ဓဘာသာမဟုတ်တဲ့အတ္တဝါဒရှိတဲ့ပုဂ္ဂိုလ်တွေမှာတော့သူတို့တော့အစွဲလန်းနေကြည့်တတ်ပါတယ်အာတောင်မှာလည်းတချို့အတ္တဆွဲရှိတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားကလာပြီးတရားဆွေးနွေးရင်းနဲ့တရားနာရင်နှလုံးသွင်းရင်းနဲ့တခါလေအတ္တဆွဲပြုတ်သွားတာပဲအရိယာမေဖို့ရောက်သွားတာသောသောကချုပ်ရတာမဟုတ်ပါဘူးလို့ဆိုတာဒီမှာတရားနှလုံးသွင်းတယ်ကွာပြုတ်သွားအဲတော့ သောသောကအတ္တဆိုရင်ပြုတ်ရမယ်အတ္တဆိုပြုတ်ပြီးမှတရားထုတ်ရတယ်လို့ဒါလိုဟောတာတွေကတော့သဘာဝမကြောက်ဘူး။ဘယ်ဟာဘယ်လိုပုဂ္ဂိုလ်ကြီးကဟောထားတာဒီဟောတဲ့ပုဂ္ဂိုလ်ကနာသဘာဝမကြောက်ဘူးကသူသိချင်းနဲ့သူဟောတာဘယ်အားလို့တော့တော့မဟုတ်ဘူး။ဒါတော့အာဒရိတိကကောင်းကောင်းပြုတ်တာကအရိယာမဲ့ရောက်မှပြုတ်တယ်။တရားအထုတ်နေရင်သက်သာရရတာရှိတာပဲ။အခုသတိပဋ္ဌာန်ဤလားရနဲ့ ဝါကြောက်ပါကဖြစ်တိုင်းယုံနာနေကိုလိုက်ပြီးတော့ရှုရမျက်စိကမြင်မြင်တာရှုနားကကြားရင်ကြားတာရှုနှာခေါင်းကနားရင်နားတာရှုကြားကရတာသတိတခါသိတာရှုကိုယ်ကတွေ့ထိတဲ့အခါတွေ့ထိတာရှုသိကုသနာကြံစီတဲ့အခါလည်းသိကုသနာကြံစီတာသိတာလေးရှုဆိုတော့အကုန်လုံးကုန်ပါလေသိရင်ဘာမှမရှိတော့ဘူးဒီသတိပဋ္ဌာန်အနည်းနဲ့ဓဝါ၆ပါးကဖြစ်တိုင်းဖြစ်တိုင်း ရှုတဲ့တရားနီးလန်းနဲ့ပြည့်စုံတာမရှိဘူးကုန်နေပြီလားပဲအဲတချို့ကသဘောမပေါက်တော့တောင်ကျောင်းကိုပြောနေတယ်ရှိကြတယ်ဘောလေဒါကတော့ဘယ်သူမှနားမလည်ပဲသူနားမလည်လို့ပြောတာဆရာကြီးလုံနေမယ်ဆရာကြီးကနေရာမကြပဲဖြစ်အဲဒါနေရာမကြတဲ့ပုဂ္ဂိုလ်တွေကလည်းပြောတာရှိပါတယ်အမှန်ကတော့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းရှုနေတာဟာအကုန်လုံး ရှုစရာတွေကုန်နေပြီဆွဲလန်းစရာတွေလည်းကုန်နေပြီလားလို့ရင်းမယ်မျက်စိကမြင်တာလည်းပဲမြင်တိုင်းမြင်တိုင်းရှုလို့မြင်တိုင်းမြင်တိုင်းပြည့်ပြီးပြည့်လို့မမြဲဘူးသိနေပြီဆိုတော့မြင်တိုင်းမြင်တိုင်းမမြဲဘူးလို့သိနေရင်မြင်တိုင်းမြင်တိုင်းဆင်းရဲတွေပဲဖြစ်ပြီးဖြစ်ပြီးဖြစ်ဆင်းရဲတွေပဲဒီလိုလည်းပဲသိအမြင်တိုင်းမြင်တိုင်းဖြစ်ပြီးပြည့်နေတဲ့တရားတွေဟာအနတ္တတရားတွေပဲအတ္တမဟုတ်ဘူး သဘောတရားများပဲသူလည်းပဲသိပါတယ်ဒါအရင်းပြန်ကြည့်ပါဦးဘာမှစဉ်းစားနေကြမဖြစ်ဘူးတချို့ကစဉ်းစားလို့ရှင်နေတာကိုသူကမစဉ်းစားရလို့တဲ့ကျุုံလေးကျุနေတာသဘာဝမကြသေးဘူးဆိုပြီးတချို့ကသူလည်းပဲရေးကြဟောကြကြည့်တာပေါ်လေသားဆိုသူကိုယ်တိုင်ကတရားကကောင်းအောင်အထုတာမဟုတ်တော့အထုဘူးတာမဟုတ်ကိုယ်ကိုယ်တိုင်ကသိတာမဟုတ်တော့တောင်ဟောမြောက်ဟောတောင်ရင်းမြောက်ရေးဆိုရည်ရှိတယ် အမှန်ကတော့စိတ်တိုင်းတရားတွေကျุနေရင်သူ့အမှန်သိနေတာပဲစဉ်းစားစရာမလိုပါဘူးပေါ်လာတဲ့အာယုံကိုနှလုံးသွင်းအမှန်တိုင်းသိတာပဲတကားပေါက်ကနေပြီးဝင်တဲ့ဆက်တဲ့လူတွေစောင့်ပြီးတော့ကြည့်စောင့်ပြီးတော့ကြည့်ုံနဲ့လုံလောက်ပါတယ်တွေးနေကြရမလိုပါဘူးစောင့်ပြီးတော့ကြည့်နေရုံနဲ့ဒီပုဂ္ဂိုလ်ဟာအဲဘယ်လိုလုံကြီးဝတ်လာတယ်ဘယ်လိုအင်ကြီးဝတ်လာတယ် ဘယ်လိုအခြေအနေရှိတယ်ဆိုတာမြင်ုံနဲ့သူဟာပြီးပါတယ်တွေးနေလို့လည်းပဲပို့ပြီးတော့သိကြမရှိပါဘူးတွေးလို့လည်းမဖြစ်ပါဘူးအဲ့ဒါလိုပါပဲသွား၆ပါးကဖြစ်တိုင်းဖြစ်တိုင်းယုံနာလေးတွေဖြစ်ခိုက်ဖြစ်ခိုက်တာလိုက်ပြီးတော့သူသူ့သဘောတည်းအမှန်တိုင်းပေါ်နေတာပဲကိုကနေပြီးမပြည့်သေးတဲ့တရားတွေကိုပြည့်တယ်ပြည့်တယ်နှလုံးသွင်းဖို့မလိုပါဘူး ပြက်တဲ့ပြက်တဲ့နှလုံးသွင်းတာကိုကဖြက်ကြည့်တာပဲညာငါမှပြစ်မှမပြက်ခဲနဲ့ပြက်တာကိုမတွေ့ဘဲနဲ့ပြက်တယ်ပြက်တာကိုမတွေ့ဘဲနဲ့ပြက်တယ်ဒီလိုနှလုံးသွင်းရင်ဒါကိုယ်ပိုင်ညာမှမဟုတ်ပဲစဉ်းစားစဉ်းကျင်တာဒါကကျမ်းဂန်တွေကပြောထားတာတွေကိုမှတ်သားပြီးတော့ နှလုံးသွင်းတာအဲဒါပညာခေါ်တယ်လို့ပညာမဟုတ်ဘူးအခုလောကအပြောနဲ့ခါကျရင်ပြောရမယ်ဆိုရင်ဒါခိုးချတယ်လို့ခေါ်တယ်ဒါခိုးခိုးယူနေပြီးတော့ကိုယ်ပိုင်သိတာမဟုတ်ဘူးဘဝဥစ္စာနဲ့တကားလဲအပြည့်အပြည့်ကိုယ်အမတူသေးမနဲ့ဖြစ်တယ်ပြည့်တယ်လို့သာဘူးမမြဲတာမတူပဲနဲ့မမြဲဘူးမမြဲဘူးကွာလိုက်တော့ဟိုစိတ်ထဲကတော့မြဲနေတာ ကိုတွေ့တာကတော့မြင်နေတာနဲ့မမြဲဘူးမမြဲဘူးတယ်လို့မြင်အဲ့ဒါကိုယ်ပိုင်ညာမမဟုတ်ပဲသာဝေကျမ်းဂန်တွေကအရာနဲ့မှတ်သားပြီးတော့ပညာနဲ့တော့မှားသားပြီးနှလုံးသွင်းတာဒါပညာသီးတွေခေါ်တယ်ဒါပညာတွေခေါ်တယ်ပညာမဟုတ်အဲဒီတော့စိတ်ခိုက်တရားတွေရှုနေုံကလူရင်းပဲစိတ်ခိုက်တရားတွေပေါ်လာတာတွေကိုတစ်ခါဆက်လက်ပြီးတော့ဘိုးလိုနှလုံးသွင်းလိုက်ဒီလိုနှလုံးသွင်းလိုက်နှလုံးသွင်းတာကလူရင်းမဟုတ် ဒီလိုနှလုံးသွင်းလို့ရှိရင်သမာဓိလည်းမဖြစ်ဘူးသမာဓိမဖြစ်ုံနဲ့မကဘူးအလွဲနှလုံးသွင်းအလွဲလည်းဖြစ်သေးတယ်အမြဲတဲ့တရားကိုမြဲတဲ့နေရာချင်းလည်းနှလုံးသွင်းမြဲတယ်လို့ဖြစ်ဦးမှာပဲအဲနှလုံးသွင်းတာဆိုတာသိနေမဟုတ်ဘူးအဲ့ဒါဖြစ်ခိုက်ကလေးသာကျุကျุလို့ရှိရင်သူ့သဘောတရားမှန်လေးတွေပေါ်လာတယ်ဖြစ်ခိုက်သဘောတရားလေးတွေမှန်လေးတွေပေါ်လာတယ် ညဉ့်သွားတဲ့အခါဆိုတော့ကြွတယ်လှမ်းတယ်ချတယ်မကျူတယ်ကြွတဲ့အခါမှာကြွလို့ပဲကြွတယ်ကျူတာလေကွာမကြွတာကိုကြွတယ်လို့ကျူတာမဟုတ်ဘူးကြွလို့ပဲကြွတယ်ကျူလှမ်းလို့ပဲလှမ်းတယ်လို့ကျူချလို့ပဲချတယ်လို့ကျူကြွတယ်လှမ်းတယ်ချတူအမှန်နေဒါပေမဲ့လို့စပြီးကျူပါတာပုဂ္ဂိုလ်ကတော့ပိုင်းပိုင်းခြားခြားမသိသေးပါဘူးကျူရမယ်ဆိုလို့သာကျူနေရတာ သမာဓိညာအားကောင်းလာတဲ့ခါကျတော့ကြွတယ်ဆိုတာလေးဟာပေါ့တက်ပြီးတော့လာတာလေးရုပ်တော်ဘောလေးကတခြားကြွတယ်လို့ကျူရမှာတယ်ပြီးတဲ့စိတ်ကလေးကသူကတခြားကြွတက်လာတာလေးကတခြားပြီးတာလေးကတခြားတန်းလိုက်ရွေးလိုက်တာလေးကတခြားပြီးတာလေးကတခြားအဲချတယ်ဆိုတဲ့အခါလေးကျသွားတဲ့သဘောလေးကတခြားပြီးတာလေးကတခြားပြီးရုပ်နဲ့နာလေးတွေကတွဲပြီးတော့ဖြစ် အဲ့ဒါသင်ကြတာကွေးတယ်ဆိုလို့ရှိရင်ဒီတိုင်းပဲကွေးတယ်ကွေးတယ်ဆိုတော့စတော့မှတ်ရမယ်ဆိုလို့တော့မှတ်နေရတာဘာမှသိပြီးတာမဟုတ်ဘူးသမာဓိနဲ့အားကောင်းလာတဲ့ခါကျတော့ကွေးတယ်ဆိုတဲ့အခါမှာကွေးတဲ့လက်ထဲကတောင့်တဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောလေးအသင်းသင်းအဲ့ဒါလေးတွေတွေ့ရအဲကွေးတယ်လို့ရှုမှတ်ပြီးသိနေတဲ့စိတ်ကလေးကအနန္တရားလေးသူကတည်းကကြားအဲကွေးတဲ့ တောင်းတင်းလှုပ်ရှားတဲ့ရုပ်ကတည်းကပြီးတဲ့စိတ်ကတည်းကယုံနေတာနှစ်ခုသာရှိတာပဲပုဂ္ဂိုလ်သတ္တဝါမရှိဘူးလားကိုယ်ပိုင်ညာနဲ့လည်းပိုင်းခြားပြီးတော့ပြီးရဲ့အဲဒီတော့မှတ်တိုင်းမှတ်တိုင်းမှားရတဲ့အာယုံယုတ်ကတည်းကမှတ်ပြီးနေတဲ့စိတ်နာတရားကတည်းကဒါကဗဒမမခါသာပုဂ္ဂိုလ်များအချင်းယုတ်ကိုပဲမှားရတာများတယ်ဗျာမှားရတဲ့အာယုံယုတ်လို့ပြောတယ်နာမတဲ့ခါလည်းရှိပါတယ် မှားတဲ့အာရုံယုံနဲ့မှတ်သိတဲ့စိတ်နဲ့ဒါလေးနှစ်ခုရှိတာပဲပုဂ္ဂိုလ်သတ္တဝါရဲ့ဒီထဲဘာမှမရှိဘူးတို့ရှိတုန်းကအသက်ကျင်နေတဲ့ငါကောင်လေးသတ္တဝါကောင်လေးဒီရှိနေတယ်လို့ထင်ခဲ့တယ်အခုဝိပဿနာရှိရမှာဒီလိုဒီရှိနေတဲ့အသက်ကောင်လေးသတ္တဝါကောင်လေးမရှိဘူးခိုက်တာအားဖြင့် ဖြစ်ပေါ်ပြီးတော့နေတဲ့ယုံနဲ့နာဒါလေးနှစ်ခုရှိတာပဲအာယုံမသိတတ်တဲ့ကိုယ်ယုတ်ကတရားအာယုံသိတတ်တဲ့စိတ်နာတရားကတရားဒါလေးနှစ်ခုရှိတာပဲတဲ့ယူရင်မှရင်သဘောကျပြီးတော့သိလာတယ်နာမယောပရိစ္ဆာညာခေါ်တယ်မတိုင်းမတိုင်းမှတ်ရတဲ့အာယုံကတရားမှတ်သိနေတဲ့စိတ်ကလေးရတဲ့တရားကွဲလာနာမယောပရိစ္ဆာညာနဲ့နာယယုတ်ပိုင်းခြားသည်အဲဒီနာယယုတ်ပိုင်းခြားသည်တဲ့ခါကလာဒီအတ္တရိတိကဒါ ကျင်းသွားတယ်လို့ဆိုရပါတယ်အသက်ကျင်နေတဲ့အကောင်လေးနေရာချင်းဆွဲလာမှုကျင်းသွားတော့လုံးလုံးမဖြစ်တော့ဘူးလားလို့မေးကြခြင်းဒါမသေးကြသေးဘူးအရိယာမဲမရောက်သေးရင်တော့တရားမလုပ်ပဲနေတဲ့အခါပြန်ပြီးတော့ဆွဲလာအောင်မှာပဲဆွဲလာနိုင်နေတယ်ဒါကြောင့်လုံးလုံးကင်းပြီလို့တော့မဆိုနိုင်သေးဘူးအဲဒီတော့စင်တိုင်းအထုတ်သွားလို့ဝိပဿနာဉာဏ်နဲ့စင်တိုင်းတဲ့ဖြစ်ပျက်တွေကိုသိအဲမတိုင်းမတိုင်းဖြစ်ပြီးပြောက်သလိုမမြဲတဲ့အနိစ္စသဘောကိုလည်းသိရဲ ပြည့်ပြည့်သွားလို့ဆင်းရဲတွေပဲဘာမှနှိမ့်သက်သာစရာအကုစရာမရှိဘူးဒုက္ခတရားတွေပဲဆိုတာလည်းသိတယ်သူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားများပဲအနတ္တတရားများပဲဆိုတာလည်းကျွင်းမှရင်သိပါအဲဒီလိုသိလို့ဝိပဿနာဉာဏ်နဲ့ရင့်တာတဲ့အခါကျတော့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တွေ့သွားတယ်သောတာပတ္တိမဉ္ဇဏ်လို့ခေါ်တယ်ဖြစ်ပြတဲ့ယုံနာနဲ့လုံးဝစိတ်တုံငြိမ့်နေတဲ့သဘောဒီတိုင်းစိတ်ကူးကြည့်လို့တော့မရဘူးသူအစဉ်တိုင်းရှုမှတ်နေမှရောက်တယ်အဲဒီနိဗ္ဗာန်တွေ့သွားတော့ချင်းအဲဒီ အချင်းကစပြီးတော့အတ္တဇွဲမရှိနိုင်တော့ဘူးသက်္ကာရိတိမဖြစ်နိုင်တော့ဘူးအဲယုတ်တရားနာတရားများပဲစဉ်းစားတဲ့စဉ်းစားတဲ့ယုတ်တရားနာတရားများပုဂ္ဂိုလ်သားတော်ကောင်းတယ်လို့ကြည့်ဘူးဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိပါတယ်အဲဒီကြမှာအတ္တဇွဲကင်းတယ်ဒီမြောက်သေးလို့ရှိရင်အတ္တဇွဲကရှိနေတာအဲတရားထုတ်တဲ့အခါဝိပဿနာရှုတဲ့အခါမှာကင်းတယ်တရားတော်နဲ့ဆင်ခြင်လိုက်တဲ့အခါကာလမှာကင်းတယ်ဒါပဲ အဲဒီလိုမဟုတ်လို့ရှိရင်တော့တရားသဘောလည်းမစင်ကျင်တာဘူးတရားလည်းအာမထုတ်တာဘူးဆိုတဲ့ပုဂ္ဂိုလ်တွေမှာအတ္တဝဇ္ဇံတရားကရှိနေရုပ်ရုပ်ကိုကြီးတစ်ခုလုံးရှင်ဘွားကနေပြီးသံမြအတိဘယ်စိတ်ပိုင်းဖြစ်ဖြစ်ငါပဲအသက်ရှင်နေတယ်အကောင်လေးပဲလို့ရှင်နေသွဲလာတယ်တို့သူရုပ်သားမဟုတ်ဝေဒနာလည်းသွဲလာတာပဲအကောင်ဆုံးကိုယ်တန်းခံစားမှုတွေကိုယ်တန်းကောင်းတာတွေသိုးတာတွေဖြစ်တာတွေငါပဲအောင်းဝင်နေတယ်ငါငါကောင်းတယ်ငါသိုးတယ်ငါခံရခဲ့တဲ့ဝေဒနာတွေလို့သွဲလာတယ် ပညာကိုလည်းဆွဲလန်းတယ်မသားမှုတွေကငါမသားမိတယ်ငါမှကောင်းတယ်ဆွဲလန်းတယ်မိသွားလို့ရှိရင်ငါမှမကောင်းဘူးငါပဲလို့ထင်တယ်သင်္ခါရပြုရင်အထုံးမှုတွေကိုယ်တည်းဆန်နဲ့လှုပ်ရှားတိုင်းကောင်းသောမူရာမကောင်းသောမူရာတွေပြုတိုင်းငါကလုံနေတယ်လို့ရှင်းနေတယ်ဒါအတ္တဆွဲနေတာဝိညာဉ်သိမှုတွေမြင်တိုင်းကြားတိုင်းသိကုသနာကြံစီတိုင်းသိမှုတွေ

ငါဥစ္စာအနေနဲ့ဗာယာနှစ်တက်ပြီးဆိုလာမှာကတော့အထူးတောင်ပြောနေဦးမလို့ဥစ္စာနှစ်တက်ဗာယာနဲ့ဒါကိုယ်တွင်းကအစိပိုင်းနေဆိုဘယ်ဟာဖြစ်ဗာယာလားပဲစိတ်လည်းဗာယာလားပဲဝေဒနာလည်းဗာယာလားပညာလည်းဗာယာလားပဲကောင်းတဲ့ဥစ္စာစဉ်အကုန်လုံးသဘောကျနေတာပဲအခုကောင်းတယ်လို့နောင်လည်းကောင်းကျင်နေတယ်နောက်နောက်တော့ကာလဒီမှာသားပြီးတော့ကောင်းကျင်နေတယ်သဘောကျတယ်ကောင်းစားအောင်လို့အထောက်နေရတယ်အဲ့ဒါကိုယ်တဏ္ဍာငါတရားတွေလည်းဗာယာလားသူများတဏ္ဍာငါတရားတွေလည်းဗာယာလားပဲအဲ့ဒီဗာယာလားလို့ဗာယာနိုင်တဲ့ ရုပ်ဝေဒနာပညာသင်္ခါရတွေဥပါဒနာခန္ဓာလို့ခေါ်သည်။ဒါရင်ခေါင်းမုန်းကိုပေါင်းပြီးတော့ဆိုကြအောင်လို့ထင်လွဲပါရာထင်လွဲပါရာဝေလန္တာဝေလန္တာဥပါဒနာခံဥပါဒနာခံအဲထင်လွဲပါရာထင်လွဲပါရာဝေလန္တာဝေလန္တာမပြဥပါဒံမပြဥပါဒံ သက်သာယာသိသက်သာယာဝေလန္တာဝေလန္တာမပြဥပါရံမပြဥပါရံငါဝေလန္တာမပြဥပါရံသိဝေသာယာဝေလန္တာမပြဥပါရံသိဝေ ပါဒာနဲ့ခံငါငါဥစ္စာဆွဲနိုင်တာဥပါဒာနဲ့ခံရုပ်ဝေသင်ညာသင်္ခါရဝိညာဉ်ငါရံရုပ်ဝေသင်ညာသင်္ခါရဝိညာဉ်ငါရံဘာနာရောကနာသတ်မိပါမဆိုလည်းမဆို နဘုတ်သမီပါအောင်သင်လွယ်သာယာဆွဲလန်းတာနှစ်သင်လွယ်သာယာဆွဲလန်းတာနှစ်ဖြာဥပါရံဆိုသင်လွယ်တာနဲ့သင်လွယ်ပြီးဆွဲလန်းတာသာပြီးဆွဲလန်းတာဒီနှမျိုးကဥပါရံပဲသင်လွယ်ပြီးဆွဲသင်လွယ်အထွေမှပြီးဆွဲလန်းတာကဒိဋ္ဌိဥပါရံသာယာပြီးဆွဲလန်းတာကတဏှာဥပါရံဥပါရဏမျိုးတဏှာနဲ့ဒိဋ္ဌိနှမျိုးပဲရှိတယ် ငါငါဥစ္စာဆွဲနိုင်တာငါပဲလို့ဆွဲနိုင်တာဒိဋ္ဌိနဲ့ဆွဲလားဆွဲနိုင်တဲ့ဥစ္စာဥပါဒနဲ့ခန္ဓာငါဥစ္စာပဲလို့ငါဥစ္စာအနေနဲ့ပါရပြီးဆွဲလားငါတဏှာနဲ့ဆွဲလားငါလည်းဥပါဒနဲ့ခန္ဓာပဲငါငါဥစ္စာဆွဲနိုင်တာဥပါဒနဲ့ခံဟောဘာတွေတော့ဆိုရင်ရုပ်ဝေပညာသင်္ခါရဝိညာဉ်ငါးရံရုပ်တရားတစ်မျိုးဝေဒနာတရားတစ်မျိုးပညာတရားတစ်မျိုးသင်္ခါရတရားတစ်မျိုး ဝိညာဉ်တရားတည်းဆိုတာခန္ဓာ၅ပါးပဲအဲ့ဒါဥပါဒနဲ့ခန္ဓာ၅ပါးအဲ့ဒါကိုအခုမြတ်စွာဘုရားကပါရဝန်တို့ကြီးတွေတဲ့ဝန်တို့ဝန်ကိုကြီးတွေလေးတယ်တဲ့ဒီဥစ္စာတွေဘယ်လောက်လေးတော့ဆိုလို့ရှိရင်ပရိသေကလေးကဒီခန္ဓာ၅ပါးတရားတွေငွေ့ညူပြုစုလာရတယ်ပရိသေကလေးက မိဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးစောင့်ကြောက်လာတယ်မိဖြစ်တဲ့ပုဂ္ဂိုလ်ကပြိပိရှိလာပြီဆိုရင်မိမိတို့သားလေးသမီးလေးဆင်းရဲသာသာနဲ့ကြီးပွားပါစေလို့စောင့်ကြောက်ရတယ်စောင့်ကြောက်ပြီးတော့လာရတယ်သွားလာအနေတိုင်းစားတော့မှစသည်ပြီးစက်ရတယ်မွေးပါပြီးတဲ့ခါကလာလဲအဲဒီကလေးကသူ့ဟာသူ့ ဒုက္ခနာဝမဆောင်နိုင်သေးခင်မှာလူကြီးတွေကယူဆိုင်ပြီးတော့စောင့်ကြရတယ်တဖြည်းဖြည်းကြီးပြင်းလာမှသာကြီးပြင်းလာတဲ့အခါကာလကြတော့ကိုယ့်ဟာကိုယ်ပဲဒီခန္ဓာဝဆောင်ရတာပေါ့ခန္ဓာဝဆောင်ရရုပ်ခန္ဓာအတွက်အကြမ်းင်းအားဖြင့်ဆိုရလို့ရှိရင်ရုပ်ခန္ဓာမွေးမြူပြုစုရတယ်ရုပ်ခန္ဓာတော့ရေမိုးချိုးပေးရတယ် ကျိုးနေသားတွေဘာတွေလဲလိမ့်ပြရသေးတယ်နေမကောင်းထိုင်မဲ့သားဖြစ်လာလို့ရှိရင်ဆေးမျိုးမျိုးနဲ့လည်းပြုပြင်ရတယ်နေစဉ်နေစဉ်သူအစာအဟာရကျွေးရတယ်အစာအဟာရတိတ်တဲ့အစာအဟာရတွေရှားပြီးကြတယ်ကျွေးရတယ်အရိယာဘုရားနဲ့လည်းပြုပြင်ရတယ်အညောင်းညာတို့အားတော့မပြည့်အောင်ပါအရိယာဘုရားခဏခဏအပြောင်းကလဲရကျွေးလိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်လှုပ်ရှားလိုက် အများအားပြုရင်ပေးနေရအိတ်ဒီတိုင်းအိတ်ရတဲ့အိတ်ဒီအိတ်လည်းပဲအိတ်ပြီးတော့လည်းပေးရကုလူရာဒီအချင်းလည်းအေးဘူးနာရီညီမြအောင်လို့လည်းပဲကြီးစိတ်ရတယ်အဲအရိယာဘုရားချင်းလည်းမပင်မပန်းအောင်လို့သက်သာအောင်လို့ဒါလည်းကြီးစိတ်ရတယ်သဒ္ဒရာသူပြုပြင်ရပါလေဘေးရအန္တရာယ်နဲ့မတွေ့ရအောင်လမ်းသွားရင်ပါရင်လည်းပဲခလုတ်တော်တော့မတက်ရအောင်သူမသူရအောင် ဒါတွေလည်းကျူးဆက်ရတာပဲနေနိုင်တဲ့အရာဌာနတွေဥစဉ်အမှန်တန်ကျူးဆက်ရပါတယ်အဲဒါတွေကိုဒီသားရင်ပြီးတော့ဒီယုတ်ခန္ဓာကြီးကိုစောင့်ရှောက်ရအဲဒီဒီထဲမှာယုတ်ခန္ဓာကြီးရဲ့စာရေးဆိုတာတခုကတော်တော်တောင်းလေးပါတယ်သူအများအားကျူးနေတယ်တော်တောင်းလေးပါတယ်စာဟာရကျူးရတော်တော်မလွယ်ပါဘူး မနာ၄၀ဝန်လုံးကိုကြီးပဲလားကျွေးနေရကြာပြီးတော့အများကြီးကြာကျွေးရအခုလူပုဂ္ဂိုလ်တွေကုသကံကလည်းပဲအသိနဲ့ကြည့်ရတဲ့ပုဂ္ဂိုလ်တွေမို့လောလောကူကူနဲ့စားကြရလေးကရနေလို့တော့လားအဲဒါမရှိတဲ့ရတဲ့ဆိုဘာမှစားကြမရှိဘူးဒုက္ခပဲနာနာဒုက္ခရောက်ပါတယ်ဒီထဲမှာသတ္တဝါတွေအမျိုးမျိုးရှိဒိဋ္ဌာန်တွေများမျိုးမျိုးရှိအချို့လည်းပဲပြီးရွယ်တော့ပြီးပြီးတော့ အဲမြည့်တို့လူစားတဲ့သတ္တဝါတွေကြည့်အဲဒါတွေကတော့သိရသိပြီးတွေမြည့်တွေကြည့်ရင်သူတို့နည်းနည်းတော်ရည်ရလို့ဆိုရမှာပေါ့လေဒါလည်းပဲတချို့တချို့နေရာတွေမှာယာရီဥရုအလိုက်ထားတဲ့သူ့ရဲ့၆ကုံလို့သစ်ပင်မရှိသိရမရှိမြည့်မရှိအမိပါတယ်ပဲဒုက္ခပါပဲသတ္တဝါဒီသတ္တဝါတွေလည်းဒုက္ခဥစ္စာပဲအကျိုးသတ္တဝါတွေကတကောင်းကောင်းစားနေကြတယ်ရှိတယ်။ဟိုမှာကြားတော့ သိတို့အဲဒီလိုကောင်းနေကြည့်ဒါသူများအသက်သူများသိတဲ့တ attva တွေလည်းစားတယ်သူတို့ကတော့သူသူ့အသက်တခုအသက်ရှင်မှုရတ attva တွေနေတိုင်းနေတိုင်းတခါလဲသတ်ပြပြီးတော့စားတယ်မွေလို့ဆိုတဲ့ကောင်တွေလည်းကြီးတယ်ဒါတွေလည်းပဲလိုပဲတကောင်တကောင်စားနေတာပဲသူတို့လည်းအဲဒီလိုကောင်တွေအများကြီးပါပဲဒိဋ္ဌာန်တွေကြောက်ကြည့်မယ်ဆိုလို့ရှိရင်များတော့ရင်ဒိဋ္ဌာန်တွေအများမြညာခါရိကတယ်မြတ်စွာဘုရားလည်းဟောတာ အတ္တဝါဒီတိစ္ဆန်နေဟာတဲ့တကောင်းတကောင်းစားနေရတာပဲတကောင်းတကောင်းစားနေတော့တိစ္ဆန်တစ်ခါတည်းဖြစ်သွားလို့ရှိရင်လူ့ဘဝပြန်ရောက်ဖို့တော့ဝေးသွားတယ်လို့ဆိုတယ်ဟုတ်ပါတကောင်းတကောင်းစားနေတော့သူဟာစားရတဲ့တ္တဝါကလည်းပဲစားဖို့ရသူများကိုသတ်ဖို့ရပဲသူကြံနေတာအကုသိုလ်ကြီးပွားနေစားခံရတဲ့ပုဂ္ဂိုလ်ကလည်းပဲဒီကနေ့မှာဒီကောင်းလုံးဝပဲကြည့်မလဲသူများစားလို့ဝါလို့ပြီးသွားတယ်ဆိုတော့ သင်္ကြန်မတန်နဲ့ပြေသွားမယ်ဘွာကောင်းရောက်ွယ်ကြည့်တော့မယ်လူပြေဘွာအမှန်ဝေးတယ်ပယ်လေးပုံဟာဒီတိုင်းပဲပယ်လေးပုံများတစ်ခါကြသွားလို့ရှိရင်လူဘွာပြန်လာဘွာအမှန်ခင်းနေဆံရစွာပြဟောတာအဲတော့စာရေးတော်ရေးတစ်ခုတည်းပဲခန္ဓာကိုယ်ပြုမြင်ရတာတောင်းအမှန်လေးဘဝတိုင်းဘဝတိုင်းဟာမိမိတို့ခန္ဓာကိုယ်ဒီလိုပဲကြာကြာပြီးတော့ကျွေးမှုနေရဒါကြောင့် အာဟာရပရိယေသနာဒုက္ခဒုက္ခတွေထဲမှာသူအထူးထည့်တယ်အာဟာရကြားတာဆင်းရဲတယ်အာဟာရကြားတာနေတိုင်းနေတိုင်းဒီခါလေတစ်နေ့တစ်ကြိမ်နှစ်ကြိမ်စသည်ဖြင့်တွေ့မှုနေရတယ်နေတိုင်းနေတိုင်းကြွေးရတာပဲဒီတဘွားတာမဟုတ်ဘူးနောက်ဘွားလည်းပဲဒီကြွေးရတာပဲဘုံမွေးကစားကလေးလေးကစပြီးတော့ဒါလည်းမဟုတ်သေးချင်းမကြည့်အောင်ဟောနို့တွေပါလေတိုက်ရတယ်ဒီကစပြီးကြွေးတာလား အဲသိစ္စာနေမှာဆိုရင်ပြည့်နေ့စဉ်နေ့စဉ်မဲ့ငှက်တရားမှာမနဲ့လင်းကလေးကနေစူးစူးညံညံနဲ့တခါလဲအစာဟာရရှားတာသူတို့ခန္ဓာကိုယ်ကြာကျွေးရတယ်အဲတကောင်တကောင်သတိစားရတဲ့အကောင်တွေကလည်းပဲဘယ်လိုပဲသူတို့စားစရာအကောင်တွေအများအားကြာနေရကြားနေရတာသူကอืมလင်းမြန်မြန်လိုက်ဖားနိုင်တဲ့တ attva တွေကလည်းပဲလိုက်ဖမ်းပြီးတော့စားနေတာပဲမလင်းမြန်တဲ့တ attva တွေကတဏှာစောင့်ပြီးချောင်းပြီးတော့တခါလဲအဲသူစားဝယ်အကောင်တွေအများအားကြာကြနေရစောင့်နေရ ဒါမှတော်တော်လေးတာပဲအကုသိုလ်ရင်အမြဲပွားတယ်။ကောင်းတဲ့ဘဝဖြစ်ပေါ်တာမရှိပါဘူး။အဲလူဆိုတော့လူကတော့မာနိပါဒကံကတော့တချို့ပုဂ္ဂိုလ်တွေမာနိပါဒကံနဲ့သမွေးတာတွေလည်းရှိတာပေါ့လေသူများသိတဲ့သာပြပြီးအဲဒီလိုပုဂ္ဂိုလ်တွေလည်းအကုသိုလ်ရင်အများကြီးပါပဲ။ဒါပေမဲ့လို့များသောအားဖြင့်တော့အဲဒီလိုမာနိပါဒတွေမပြုဘဲနဲ့သမွေးဝမ်းကြောင်းတွေပြည့်စုံနေတဲ့ပုဂ္ဂိုလ်တွေများပါတယ်။ဒါပေမဲ့လို့အဲ့ဒီပုဂ္ဂိုလ်တွေထဲမှာလည်း ပစ္စည်းကြာမိတဲ့နေရာမှာတရားသဖြင့်ကြာမိမှုတွေကလည်းများတာပဲဒါတွေကလည်းမတရားသဖြင့်ကြာမိမှုတွေရှိတယ်မတရားသဖြင့်ကြာမိမှုတွေရှိတယ်သာမန်ပုဂ္ဂိုလ်တွေထဲမှာလည်းရှိတယ်ထက်တန်းကြတဲ့ပုဂ္ဂိုလ်တွေထဲမှာလည်းရှိတယ်မနာထက်တန်းကြတဲ့သဏိပါထဲမှာလည်းပဲတိုင်းပြောရမယ်ဆိုရင်အဲမင်းဆိုရတာပိုင်းတွေမှာလည်းသူကဒီလိုပါတယ်ရှိတာကိုမတရားသဖြင့်ကြာမိမှုတွေအဲဒီဥစ္စာတွေရှိတယ်ဒီဟိုသင်းဟိုသင်းစာမြန်မာလာတဲ့ တင်မီတင်မီသားများမှာတင်မီမင်းသားများမှာအရင်တဘွားကမင်းဖြစ်ခဲ့လို့မင်းဖြစ်တဲ့ခါတော့အဲဒီမတရားတဲ့ဖြင့်ဒီမှာအုပ်ချုပ်ခြင်းမတရားတဲ့ဖြင့်ပြုမှုတွေရှိခဲ့တဲ့အတွက်ငရဲကြပါဆိုတာကိုသူကနိဗ္ဗာန်နဲ့ကြည်ပြီးတကလားငရဲကြပါကြာကြီးပဲဟုတ်လားလူဘဝလူဘဝခန္ဓာကိုယ်လေး ချမ်းသာရေးလေးလုပ်ရတာပဲသူ့ဘဝတည်မြဲရေးလေးသူ့ဘဝသူ့ခန္ဓာနဲ့သူ့စိတ်ချမ်းသာလေးနဲ့တည်မြဲအောင်လို့သူကဆောင်ရွက်ရရတယ်အဲ့ဒါငရဲနှစ်ပေါင်းအနည်းပန်းတဲ့ကြည်လေးကလားဒုက္ခရောက်ခဲ့ရတယ်အဲဒီဥစ္စာဇာနိဗ္ဗာန်အရာပြောရတယ်အဲဒီတရားဟောဒေသနာတွေထဲမှာအများကြီးရှိပါတယ်တချို့လည်းပဲ အဲဒီလိုမတရားသဖြင့်ပစ္စည်းချမိမှုအကြောင်းပြုပြီးပြိတ္တာတွေဖြစ်နေတာတွေဖြစ်ဒုက္ခတွေရောက်လို့ငါပြပြီးတော့ဒီလိုဟာတွေလည်းအများကြီးပဲอืมဟိုတင်းမှာအများအများနာလည်းပြီးတော့နေကြတဲ့ဒုသနာသောဆိုတဲ့ဝိထုတွေရှိတယ်ဒါအကုန်လုံးကြားပြီးတော့သိပြီးသားရှိပါတယ်အဲဒီပုဂ္ဂိုလ်တွေလည်းပဲမတော်မတရားတွေလျှောက်ပြတာတခြားကြောင့်မဟုတ်ဘူးဒုက္ခနာကျွေးမွေးတာဒုက္ခနာလိုလိုက်ပြီးတော့ အဲအာနာချမ်းသာချမ်းသာကြောင့်ဆိုပြီးတော့လုပ်တာဒီလိုဟာတွေအဲဒါဗန္တိပါဒနဲ့မိခန္ဓာကိုစောင့်ရှောက်ပြုပညာသာရှိတယ်အရိဏဒါနဲ့ဒီနောက်သားလေးကိုလူရက်ပြီးတော့ရှိတာပဲအခုကအခုဒီကာလနဲ့ရှိတာပဲဥစ္စာတွေအများကြီးပဲကာမေတုမိဇာသာရနဲ့မိခန္ဓာကိုချမ်းသာအောင်လို့ပြုခြင်းနဲ့ဒါတွေကလည်းပဲအများကြီးပါပဲဒုက္ခတွေရောက်တာမူသာဝါဒနဲ့လိန်ပြီးပြီးတော့မိမိခန္ဓာချမ်းသာအောင်လို့ပြုပြင်ရတာတွေရှိတယ် အဲဒီလိုမိမိခန္ဓာကျွေးမွေးရတာတာဝန်လေးတယ်တဲ့ဒီခန္ဓာဝင်ကြီးထမ်းဆောင်လာဒီခန္ဓာဝင်ချမ်းသာအောင်လို့မတော်မရအကုသိုလ်တစ်ခုပြုလိုက်တာနဲ့ငရဲကြပြီးတော့နှစ်သိန်းပေါင်းများစွာလဲဒုက္ခတွေရောက်ပြီးတော့သွားတတ်တယ်။ပြည်တာဖြစ်ပြီးတော့နှစ်သိန်းပေါင်းများစွာလဲဒုက္ခရောက်ပြီးတော့သွားတတ်။ဒါတော့ဒီခန္ဓာဝิญကြီးက၄ပါးတဲ့ဒါရုပ်ခန္ဓာဝေဒနာခန္ဓာကလည်းဒီတိုင်းပဲဝေဒနာကလည်းဝေဒနာကောင်းလေးတွေဖြစ်အောင်လို့အများလား ကြောင်းညာဆိုင်နေရတယ်ဒုက္ခဝေဒနာမဖြစ်ရအောင်ဒုက္ခဝေဒနာဖြစ်ရအောင်အများအားကြောင့်ညာဆိုင်နေရတယ်ဒါကအကြောင်းမညွှန်လို့ရှိရင်ဒုက္ခဝေဒနာတွေဖြစ်လာအဲဒီတော့ဒုက္ခဝေဒနာဖြစ်အောင်ကြောင့်ညာဆိုင်ရတယ်ဆိုတာလည်းသက်သက်သာသာမဟုတ်ဘူးအဲသက်သက်သာသာမဟုတ်တချို့အဲဒီခုနပြောတဲ့အတိုင်းပဲမတရားသဖြင့်ချမ်းသာမှုဖြစ်အောင်လို့ကြာကြာမှုတွေကလည်းရှိပါတယ် မန္တိပါဒနဲ့ဘုရားသက်သဗ္ဗိချာချာရာရှိတယ်ဘုရားဥစ္စာကိုဝိချာချာရာရှိတယ်လိန်ကြီးဝိချာချာရာရှိတယ်ဘုံတိုက်ဝိချာချာရာရှိတယ်မကောင်းမှုအကုသိုလ်တွေပြုပြီးချားတာတွေလည်းပဲရှိပါလေဝေဒနာကောင်းလေးဖြစ်အောင်လို့ဟာလောက်ရအဲဒီကာမတုမိစ္ဆာသာရတို့ဘာလို့ဆိုတာတွေဟာသက်သက်တကယ်အဲဒီဝေဒနာကောင်းဖြစ်အောင်လုပ်တာပဲဒီဥစ္စာလည်းမတရားခြင်းအဲဒီလိုဥစ္စာတွေဟိုဥစ္စာတွေခန္ဓာကိုယ်ကြီးအလိုလိုက်ပြီးတော့ခန္ဓာကိုယ်ကြီးမွေးမြူပါတာတဲ့ဒီခန္ဓာကိုယ်ကြီးဟာ ပေးတယ်တဲ့ဝန်တို့မူကြီးပေးတယ်ကိုယ်ခန္ဓာကိုယ်ရဲ့လည်းလေးတာပဲကိုယ်နဲ့သာတဲ့ပုံကိုယ်ရဲ့အတွက်ဆောင်ရတာလည်းလေးတာပဲခန္ဓာကိုယ်ရဲ့ပညာပညာမှတ်သားမှုအဲမှတ်သားမှုရလို့တော့ဓမင်္ဂါတော့မှတ်သားမှုကောင်းအောင်လို့ဓမင်္ဂါဆောင်ရတာကတော့ဒါကတော့ဘယ်တော့မှများမရှိဘူးနည်းတယ်ကွာသင်္ခါရပြုလို့အာထုံမှုအဲဒီပြုလို့အာထုံမှုတွေကတော့ဒီကတော့များများရှိပါတယ် ဝိညာဉ်စိတ်ဝိညာဉ်တရားတွေဒီနေ့ဒီနေ့အောင်အသက်ရှင်နေအောင်ဆိုတာတွေစိတ်စိတ်ဝိညာဉ်တွေပုံမှန်ပြီးပါတယ်အဲဒါအများအားကြောင့်ညစိုက်ပြီးတော့ပြုပြင်ပြီးတော့ပြေးနေရတယ်ဘဝတိုင်းဘဝတိုင်းဒါဒီတဘဝလည်းမဟုတ်ဘူးအနာမတက်ကအသမတင်တဲ့ပသနာရောကြောက်ပြီးတော့ဒီခန္ဓာကိုယ်ကြီးဒီခန္ဓာ၅ပါးတရားတွေစောင့်ကြောက်မွေးမြူလာတာတဲ့ဝန်တို့ဝန်ကိုယ်ကြီးအများအားထားနေရတာအခုဥပမာနဲ့ပြောမယ်ဆိုရင်အမှန်လေးလာတဲ့ အာရကြီးများကြောကုန်းပေါ်ကဖြစ်ဖြစ်ခုံးပေါ်ကဖြစ်ဖြစ်ခေါင်းပေါ်ကဖြစ်ထမ်းပြီးတော့ရွက်ပြီးတော့ထားရတယ်လို့အများအားထမ်းရွက်ထားရတယ်လူရဲ့တဏှာဤတော့ထမ်းရွက်ထားရင်ပေါ့မနလေးလာပါပြီဒီနေ့လုံးရွက်ထားရမယ်ဆိုရင်နလေးတာပေါ့ဒီနေ့လုံးမဟုတ်ဘဲဒီနေ့လုံးဆိုရင်ဒီဖို့ရှိတော့တာပါပဲသူကအခုကတဏှာဤလည်းမဟုတ်ဘူးဒီနေ့လည်းမဟုတ်ဘူးဒီနေ့လည်းမဟုတ်ဘူး တသက်လုံးနေတော့မကဘူးသူကဘဝတိုင်းဘဝတိုင်းဒီခန္ဓာဝင်ကြီးကထားနေရတယ်ဘဝတိုင်းဘဝတိုင်းထားအဲဒီတော့ဒီကြစဉ်းစားခြင်းဒီခန္ဓာမှာလေးတယ်တဲ့ဒါယဟနာပုဂ္ဂိုလ်များမှာကောင်းကောင်းမြင်ကုသဇင်ပုဂ္ဂိုလ်တွေကတော့တစ်ခါတရားစိတ်ကောင်းဝင်တဲ့ခါမြင်မှာပေါ့သောတာပန်နေတဲ့ဆင်ញင်တဲ့ခါမြင်မယ်သရဂန်နေဆင်ញင်တဲ့ခါမြင်အနာဂတ်ဆိုတော့တော့မြင်လာပါပြီအဲယဟနာပုဂ္ဂိုလ်ကတော့ဒီခန္ဓာဝင်ကြီးကအမှန်လေးတယ်ဆိုတာမြင်တယ်ဒါကြောင့်ယဟနာပုဂ္ဂိုလ်များပြိဋိနိဗ္ဗာန်သံဃာကြီးကဆင်ញင်တာလေးပါတယ် ဒီဝဆိုတာဒီဝစီတာလူခေါ်အယံဒုက္ခပါတော့ဝိဒဘောအယံဒုက္ခပါတော့ဤဆင်းရဲလာသွားတော့ဝန်တော့ဝန်ဘောကြီးကိုအယံဒုက္ခပါတော့ဤဆင်းရဲလာသွားတော့ခန္ဓာ၅ပါးဒီကိုဝန်တော့ဝန်ဘောကြီးကိုဒီဝစီတာအဘယ်မျှတော့ကြာမင်းအောင်ဝိဒဘောဆောင်သွားရမှာပါလိမ့်မလဲသိနေတယ်ပရိနိဗ္ဗာန်ဘယ်တော့ပြုရမလဲပရိနိဗ္ဗာန်မပြုမီအတွင်း ခန္ဓာဝင်ကြီးအတွက်ဆောင်းနေရတာကိုယန္နာပုဂ္ဂိုလ်ယန္နာပုဂ္ဂိုလ်လည်းခေါင်းကကြောက်ရတဲ့အတိုင်းပဲသူသာရကအချိန်တန်လို့ရှိရင်ကြာကျွေးရသေးတာယန္နာလည်းဆုံးကနေသွားတယ်ဒီချိုးတိုင်းချိုးပြရတယ်နေတော့အရိယာဘုဒ္ဓဘာတွေပြုပြင်ပြရတယ်ကျမ်းမာရေးလည်းတန်နိုင်မလို့ပြုပြင်ပြရတယ်ကျင်းစက်တာနဲ့ခါကျင်းစက်ရတယ်လဲလျောင်းပြရတယ်အရိယာကိုမျှတာအောင်လုပ်ရတယ်ဒီတော့ခန္ဓာဘုံကရှိနေတော့ဒီခန္ဓာဘုံစောင့်ကြောက်နေရတယ် ။ဒါကြောင့်ဒီဒုက္ခလေးလံတဲ့ခန္ဓာဝင်ကြီးဆင်းရဲတဲ့ခန္ဓာဝင်ကြီးဘယ်လိုများထမ်းဆောင်နေရအောင်မှာပါလိမ့်မလို့လို့ရဟန္တာများပြိဋိမာသံဃာကြီးသင်ညာပါလေ။အဲရဟန္တာကတော့တကယ်ကိုသင်္ကိုညာနဲ့ကိုသင်မြင်နေတာဓမ္မနကာကိုကြားဖန်ပြီးတော့တွေးနေရတာမဟုတ်ဘူး။အခုပုထုဇဉ်ပုဂ္ဂိုလ်တွေတော့ဒီခန္ဓာ၅ပါးဒုက္ခထင်အောင်လို့အမှန်တန်ကိုကြားဖန်ပြီးတော့ဟောတဲ့ပုဂ္ဂိုလ်ကလည်းဟောပြောတဲ့ပုဂ္ဂိုလ်ကလည်းပြောရတယ်။ ဆင်ញင်တဲ့ပုဂ္ဂိုလ်ကလည်းဒုက္ခဆင်ញင်လို့ရှိရင်ဓမ္မနကဒုက္ခထင်အောင်တော့ကြာပြီးဆင်ញင်ရတယ်။လုံးဝဟိုဘက်ကနေပြီးဒုက္ခတွေများနေတယ်။အနာဝဉ္ကြီးနဲ့စပြီးတဲ့ဒုက္ခပါလို့တစ်ဖက်ကပြောနေရင်တစ်ဖက်ကနေပြီးတော့ဒုက္ခချမ်းသာတွေကသူကပေါ်နေတာကိုမြင်လို့ကောင်းတာလည်းရှိ၊ကြားလို့ကောင်းတာရှိ၊နားလို့ကောင်းတာရှိ၊စားလို့ကောင်းတာရှိ၊တွေ့တိလို့ကောင်းတာရှိ၊ဒီကုသနာကြာပြီးလို့ကောင်းတာကရှိကိုလိုကြတဲ့ကိစ္စလေးတွေကြီးတာလေးတွေနဲ့စဉ်းစားလိုက်တော့ဒါလေးတွေကဖိုးရံလေးတွေအကောင်းလေးတွေချင်းအဲဒါတော့ သာမန်ပုဂ္ဂိုလ်တွေအနေနဲ့ကတော့ဒုက္ခတင်မှုရတဲမလွယ်ဘူးဘုံတော့ငွေကြီးလေးတယ်လို့သာဟောနေရတာမလေးဘူးလို့ထင်တဲ့ပုဂ္ဂိုလ်တွေအတော်များတယ်ဒါပေမဲ့လည်းဘယ်လောက်ကြာသိတာတုန်းဆိုတော့ပုံမင်းမစွမ်းဖြစ်လာတော့သိတယ်အခုပုံမင်းမစွမ်းဖြစ်တဲ့ပုဂ္ဂိုလ်တွေကတော့သိတယ်ခန္ဓာဝိညာဉ်လေးတယ်လို့တော်သိဟောလို့တော့ဆိုသူကကိုယ့်ကိုယ်ကိုယ်တရားလာတာဝန်လေးလာတာကိုထိုင်ရတာခက်ထားရတာခက် စားရတော့ရခက်သွားရလာရခက်ကိုလိုကြည့်တဲ့တိုင်းကဘာမှမပြီးဘူးအနေမကောင်းထိုင်မသာဖြစ်တဲ့ကံသာပြီးတော့ပြီးပြီအဲဒီတော့အဲဒီလိုခါကာလတွေကြတော့ကိုချင်းဘေးနဲ့တွေ့တဲ့အခါနာချင်းဘေးနဲ့တွေ့တဲ့အခါဒီခါကျတော့ဒီခန္ဓာဝဉ္ကြီးအတော်လေးပါဘောဆိုတော့တော်တော်လေးတော့ရိပ်မိတတ်တယ်အဲဒီကြာစဉ်းစားလို့ရှိရင်နေကောင်းတဲ့ခါလည်းလေးနေတာပါပဲမအိုသေးတဲ့ပုံကိုယ်လည်းလေးနေတာပဲ တရားတော်နဲ့ကြည့်မယ်ဆိုတော့လေးနေဒီခန္ဓာဝဉ္ကြီးအများအားပြုပြီးစောက်ရှောက်နေရတာတာဝန်နဲ့လေးပါတယ်အခုလောကမှာညာဆုံးမှုအမျိုးမျိုးတွေကျุလွန်ကြဘေးဒုက္ခတွေသိရင်သိနေဆိုတာဘယ်ကလာမှတော့ဒီခန္ဓာဝဉ္ကြီးကိုမွေးမြူရတော့ဒီခန္ဓာဝဉ္ကြီးထားရတော့သက်တာမလားတော့ဒီခန္ဓာဝဉ္ကြီးသက်တာမလားတော့ ကောင်းမယ်ထင်တဲ့ဟာတစ်ခုခုသွားလို့ဆိုရာဆုံးမှုနဲ့ဒုက္ခတွေရောက်တာဆိုသင်္သာတွေလည်းမကြကောင်းမလားတာတွေခဏခဏတွေ့တယ်။အဲဒီကခန္ဓာဝင်ကဒုက္ခပေးနေတာ။အဲကြောင့်မြတ်စွာဘုရားကတမောသဘိက္ခွေဘာရောဘိက္ခွေယံတော်ဘာရောလိလံသောဝန်တို့ဝန်ဘောဟုသည်ကတမောသဘေဘာနိမေစုပါရဏေခန္ဓာဒိဋ္ဌဝဆနိယံပိစ၅ပါးကိုသောဥပါရဏေခန္ဓာဥပါရဟိအာယုံဖြစ်သော ဥပါဒနာခန္ဓာပြုစုစငါးပါးကုန်သောဥပါဒနာခန္ဓာဒီဥပါဒယအောင်ဖြစ်သောခန္ဓာတို့ဟူ၍ဝစနိယဖြစ်သောအဖြစ်သောဖြင့်ဒီအတ္တဖြစ်ရ၏လေလံတဲ့ဝန်တို့ဝန်မိုးသောတရားမဟုတ်ဘူးဥပါဒံတို့ဤအာယုံဖြစ်တဲ့ခန္ဓာ၅ပါးတရားပဲလို့ဒီဖြစ်မှဖြစ်ရမယ်ဟာအမှန်တန်လေးတဲ့ဆိုင်ကြီးပဲလို့သွားပြင်တာမှားတယ်အမှန်တန်လေးရဲ့ အဲစက်ကရိယာဝတ္ထုပစ္စည်းတွေထုတ်ထားတဲ့အထုပ်ကြီးပဲသွားပြင်ဒါလည်းလေးမှားတာပဲအကုန်လုံးသိညာတွေအကုန်လုံးမှားတယ်ခန္ဓာ၅ပါးပဲလို့ရှင်းမှာကာမုပါဒာနဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးဒိဋ္ဌုပါဒာနဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးအဲဒီခန္ဓာ၅ပါးတရားဟာလေးတဲ့ဝင်ကြီးပဲလို့ပြောပြရမယ်အပြင်းပါမယ် အဲဘယ်လောက်လေးတုံးဆိုတော့တန်တရားလုံးကြောက်လေးနေတာတဲ့ဒိရင်ဝန်တို့ဝန်ကိုတွေကတော့အခုခုထန်တာခုချလိုက်ရင်ပေါ့သွားတယ်သူသာပေါ့တယ်ကိုမရှိဘူးလေးနေတာဒီဘဝကပြီးသွားရင်ဒီဘဝခန္ဓာဝန်မရှိဘူးဘိုးဘဝတဲ့ခန္ဓာဝန်ရောက်လာကြတာဟိုဟုတ်လားညာဘက်ကညာဘက်ကဝန်တို့ချလိုက်ပဲဘက်ကဝန်တို့တစ်ခုတက်လာတယ်လို့ဖြစ်နေတာသူသာမသက်သာဘူးအဲ့ဒါဘဝတိုင်းဘဝတိုင်းဟာ ဘဝတစ်ခုကခန္ဓာဝန်တစ်ခုဆုံးသွားရင်ဘဝတစ်ခုခန္ဓာဝန်သစ်ကတက်ဆုံးကိုမဆုံးနိုင်ဘူးဆိုတာဝန်တို့ဝန်တို့အများကြီးရှိနေတာပဲဒါကြောင့်မို့လေးလံတဲ့ခန္ဓာဝန်လေးလံတဲ့ဝန်လို့ဆိုတာကြားမဟုတ်ဘူးတဲ့ဥပါဒณะခန္ဓာ၅ပါးတရားပဲတဲ့ပြီးတော့မိမိတို့သာနာမှာရှိတဲ့ဥပါဒณะခန္ဓာ၅ပါးတရားရဲ့အပြည့်တွေကိုမြင်တာမရမြင်မှုအရေးကြီးပါတယ်ဒါတွေမြင်ပြီးတော့ဒီဝန်လို့ဝန်ဘိုးတွေပေါ့ပြီးတော့သွားဝန်လို့ဝန်ဘိုးတွေကလွတ်အောင်ကျင့်မှုရပါပဲမြတ်စွာဘုရားဒီဒေသနာဟောတယ် ကတမောသဘိကဝေပါရဟာရောဘိကဝေယဟန်တို့ပါရဟာရောဘုန်းတော်ဝန်ပုဂ္ဂိုလ်ထံဆောင်သောပုဂ္ဂိုလ်သည်ကတမောသဘေသူပါနီဘုန်းတော်ဝန်ပုဂ္ဂိုလ်ထံလဲဆိုတာကဘယ်သူလဲဆိုလို့ရှိရင်ပုဂ္ဂလောဒိဋ္ဌဝဆနီယံရွာယံအာယတမဧဝံနာမော

ဆိုတာကတရားမဟုတ်ဘူးတဲ့ပုဂ္ဂိုလ်ပါပဲပုဂ္ဂိုလ်ပညာပဲလောကမှာအမည်မျိုးမျိုးနဲ့အနွယ်မျိုးမျိုးနဲ့ခေါ်ထားတာရှိပါတယ်တဲ့ဘုရားဟောပါရောတွေကတော့ဒီလိုသာမြင်ရပဲယောအယံအာယတမအကျဉ်ရှင်သည်ဧဝနာမောဤသို့သောအမည်ရှိသည်တဲ့အရှင်ဒိဋ္ဌာတို့အရှင်တတ္တတို့စသည်ဖြင့်ပေါ်လေဘုရားလက်ထက်ကနေအခုကာလလည်းပဲ ယဟန်များတော့ဒီလိုပဲပါဠိနဲ့နာမည်ပေးတာလူတော့လေလူနာမည်တွေရှိတာပေါ့အမျိုးမျိုးပေါ့အလေးစားတွေအာစာထဲမှာဒီလိုအာယတမအကျင်လို့ဆိုတော့ဘုန်းကြီးတွေနဲ့ဆိုင်တယ်တို့လူတွေမဆိုင်ဘူးဒီလိုတော့မလုပ်ရဘူးလို့ကတချို့ကအဲ့ဒီလိုဟာတွေကာတိကတ္တတွေကြောက်လို့မလုပ်မဟုတ်ဘူးကဒေသနာဆိုတာလွယ်ကူရသင်ကြားရဘူးလို့ပေါ်ပြတာနီးတူတာတွေအကုန်လုံးယူပါမှာပါပုဂ္ဂိုလ်ဆိုလို့ချင်းရဲ့ညာဖြစ်ဖြစ်လူဖြစ်ဖြစ်နတ်ဖြစ်ဖြစ်ဘာဖြစ်ဖြစ်အကုန်လုံးပေါ့ပုဂ္ဂိုလ်တွေအကုန်လုံးပေါ့သူသား

တချို့ကအဲ့ဒီလိုဒေသနာတွေထောက်ဆပြီးဟာဝန်လို့ဆိုတာခန္ဓာ၅ပါးပဲဌာနကပုဂ္ဂိုလ်ပုဂ္ဂိုလ်ကတယောက်ရှိအောင်မှာပေါ့ဘယ်လိုယူဆတာလဲဘယ်လိုယူဆလို့ကထာဝတ္ထုမှာအဲ့ဒီလိုဝါဒတွေရှိတယ်ဘုရားကလောပုဂ္ဂလောဟောထားတာပဲပုဂ္ဂလောပုဂ္ဂိုလ်ဟောထားတာပုဂ္ဂိုလ်ဆိုတာလည်းပရမတ္ထတရားပဲအစစ်ပဲအေကံရှိတယ်လို့ယူတာကိုအဲ့ဒီမှာအငင်းခုန်နေကြတာပရဝါဒီပုဂ္ဂိုလ်မှားယွင်းတဲ့ဝါဒဘက်ကပုဂ္ဂိုလ်ကအဲ့ဒီလိုပဲဘုရားဟောတဲ့ပုဂ္ဂလဟောထားလို့ဘုရားသမင်ယူတရား အလင်းမျိုးအလုံးစုံတရားတွေကိုသိနေတယ်ဘုရားဟောထားတာဒီတဲ့အမှားရောမရှိဘူးတကယ်ပုဂ္ဂိုလ်ရှိလို့ဟောထားတာပေါ့သူကဒီလိုယူတာအဲအမှန်ဝါဒဘက်ကပုဂ္ဂိုလ်ကအဲ့ဒါကလောကဝါဒလိုက်ပြီးတော့အများနာလည်းအောင်ဟောတာအမှန်အပြင်တော့ခန္ဓာ၅ပါးတရားပဲရှိတယ်ပြည့်စုံမရှိဘူးဆိုပြီးသူပြင်ရှင်းရတာအဲအခုဒီဒီတော့မှာသုတ်ထဲတွေကနှစ်ခုပါတယ်ဝန်တုဆိုတာကဘာလဲဆိုခန္ဓာ၅ဝန်ထမ်းတဲ့ပုဂ္ဂိုလ်ကဝန်ထမ်းတဲ့ ဝန်တော့ဝန်ဖို့အထနဲ့ဆိုတာကဘာလဲဆိုပုဂ္ဂိုလ်ပဲဒါတော့ပုဂ္ဂိုလ်ကတခြားလူလိုဖြစ်နေမှန်ကတော့ပုဂ္ဂိုလ်ကရှိတာမဟုတ်ပုဂ္ဂိုလ်ပညာဖြစ်သည်ဒီလိုလိုကပညာပဲပညာဆိုတာသိသိရှိတာမဟုတ်လောကခေါ်လို့တာအများတော်ကအများကအတိမှပြုတဲ့အတိုင်းခေါ်ရတယ်သမုဒိသစ္စာခေါ်တယ်သမုဒိသစ္စာရဲ့သူကမှန်တော့လည်းမှန်တယ်မူတ္တဝါဒမရှိဘူးသူကတည်း ဒါကလူပဲနတ်ပဲယောက်ျားပဲမိန်းမပဲအမေပဲအဖေပဲသားပဲသမီးပဲအဲလူဟာတွေလောကဝါဒကြီးအဲလောကအများပြောတယ်လည်းပြောနေတာအပြစ်မရှိပါဘူးအမှန်ပါပဲသို့တော်လည်းပဲဝိပဿနာတရားအားထုတ်ရတယ်အရိယာမဉာဏ်နဲ့သိရတယ်မှာတော့ဒါတွေကမပါဘူးဝိပဿနာတရားအားထုတ်မှယုံနေတာအဖြစ်ပြအနိစ္စဒုက္ခအနာတ္တအရိယာမဉာဏ်မသိတဲ့အခါသစ္စာ၄ပါးဒုက္ခသမုဒယနိရောဓမေဃဒီ၄ခုပဲရှိတယ်ပြည့်မရှိဘူး အဲဒါကြောင့်ခန္ဓာ၅ပါးကဝန်တုဝန်ကိုဝန်တုဝန်ကိုကိုထမ်းဆောင်တယ်ဆိုတာကပုဂ္ဂိုလ်တ attva ပညာပုဂ္ဂိုလ်တ attva ပညာဆိုတာတကယ်ရှိတာမဟုတ်ဘူးဒီခန္ဓာ၅ပါးပဲခန္ဓာ၅ပါးမပြတ်ဆက်ဆက်ပြီးတော့ဖြစ်နေတာကိုပုဂ္ဂိုလ်တ attva လို့ပဲခေါ်ရတယ်အဲဒီပုဂ္ဂိုလ်တ attva ခန္ဓာ၅ပါးဘုန်းတော်ကိုကြီးထမ်းဆောင်နေရတယ်တဲ့အဲဒါဆိုရမယ်ဆိုရမယ်ဆိုတာသုတိကနာကနာကုသမိပါ ဝန်တော့ဝန်ကိုဆိုတာပဲဟာလေဝန်တော့ဝန်ကိုဆိုတာပဲဟာလေဥပါဒနဲ့ခန္ဓာ၅ပါးတရားပဲဥပါဒနဲ့ခန္ဓာ၅ပါးတရားပဲဝန်တော့ဝန်ကိုဆိုတာပဲဟာလေဝန်တော့ဝန်ကိုဆိုတာပဲဟာလေဥပါဒနဲ့ခန္ဓာ၅ပါးတရားပဲဥပါဒနဲ့ခန္ဓာ၅ပါးတရားပဲဝန်တော့ဝန်ကိုဆိုတာပဲဟာလေဝန်တော့ဝန်ကိုဆိုတာပဲဟာလေ န္ဓာ၅ပါးတရားပဲဝိပဿနာခန္ဓာ၅ပါးတရားပဲဆိုတာကဘုဒ္ဓဘုရားတရားပဲဝိပဿနာခန္ဓာ၅ပါးတရားပဲဘုဒ္ဓဘုရားတရားပဲဝိပဿနာခန္ဓာ၅ပါးတရားပဲဘုဒ္ဓဘုရားတရားပဲ န်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေဝန်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေဝန်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေဝန်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေ ပုဂ္ဂိုလ်တ attva ပညာပဲပုဂ္ဂိုလ်တ attva ပညာပဲဝန်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေဝန်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေပုဂ္ဂိုလ်တ attva ပညာပဲပုဂ္ဂိုလ်တ attva ပညာပဲဝန်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေပုဂ္ဂိုလ်တ attva ပညာပဲဝန်တို့ကိုထမ်းဆောင်တယ်ဆိုတာပဲဟာလေ ပုဂ္ဂိုလ်သတ္တဝါသိကြတယ်ဘုလိုကိုသာတော်တယ်ဆိုတာတရားပဲပုဂ္ဂိုလ်သတ္တဝါသိကြတယ်အဲဝန်လုံးထမ်းဆောင်တယ်ဆိုတာပုဂ္ဂိုလ်သတ္တဝါပညာပုဂ္ဂိုလ်သတ္တဝါပညာဆိုတော့တကယ်ရှိတာမဟုတ်လောကဝါဒအပြင်ပြောရတာပဲခန္ဓာငါးပါးတရားတွေဖြစ်နေရင်အဲဒါပုဂ္ဂိုလ်သတ္တဝါပဲပုဂ္ဂိုလ်သတ္တဝါကဝန်လုံးဝန်ဘုထမ်းဆောင်နေတယ်လို့ခေါ်ရတယ် ကတမင်းသဘိခွေပါရဒနာဘိခွေယဟန်တို့ပါရဒနာဝန္တော်ဝန်ဘိုးကိုခံယူခြင်းသည်ကတမင်းသဘေပါနီဝန္တော်ဝန်ဘိုးကိုလက်ခံပြီးတော့ယူတာပါလေယာယံတနာဘောနဘွေကာနန္ဒနာနိရာဂသဟကေတတတတပိဏာနိနေတရားဒီတံကာမတနာဘဝတနာဝိဘဝတနာ ယာဩသတိဣရာဩသတိဘိကဝေဘာရဒနာယာယတနာခြင်းဆာလောင်သော တနာသည်တနာဆိုတာပါဠိတော်ကတနာဗမာလည်းတနာဆိုတာဗမာစကားလို့ရှင်းအ ਨੇ ဒိဗေကပါတော့ဒါကတော့လူတိုင်းသိမယ်ဘုရားသင်မှုမှသိတနာဆိုတာဆာလောင်တဲ့သဘောပဲဆာတာပဲ ကြိုက်ပါရဲ့လို့ဆိုတာတဏှာနဲ့ဆာတာနဲ့တော်တော်ကြိုက်တယ်တဏှာဆိုတာသားနေတာပဲဟိုဟာလိုခြင်းဒီဟာလိုခြင်းဟိုဟာခံစားခြင်းဒီဟာခံစားခြင်းသူ့ဆိုတာသားနေသမင်းဆာတာနဲ့လည်းတူရဲ့ရေးဆာတာနဲ့လည်းတူရဲ့သူ့ဆိုတာအာယုန်တွေသားနေတာပဲအားရတယ်လို့လည်းမရှိဘူးဝရတယ်လို့လည်းမရှိဘူးသူ့ဆိုတာကြကြည့်ပဲဟွန်းသားနေတာပဲသူကဘယ်တော့မှလည်းအားမရဘူး ယူပါယုံနေအလှပါအတင့်တယ်ဒီကောင်းနေကိုယ်သာနာလည်းပြည့်စုံနေတာပဲကိုကြီးအချွေရအပိုင်းဝိုင်းဖြစ်ခြင်းလည်းကောင်းနေအလှပါတွေသူလိုချင်တာပဲဘယ်လောက်ရရင်ပြည့်စုံမလို့ဘယ်လောက်မှသူကပြည့်စုံတယ်လို့မရှိဘူးသူကရရင်လိုချင်နေသေးတာမနာကျေဝန်းပါလေနန်းကိုကျေဝန်းအဆုံးစားမရှိသူကတော့လိုကြည့်နေတာအင်း အတန်ကောင်းနေအနံကောင်းနေရတာကောင်းနေအတွေ့အထိကောင်းနေအာယုံကောင်းနေဘူးလည်းများသူကုန်ကြိုက်တာပဲလိုချင်နေတာအဲဒါတော့ဆိုရင်တော်တော့ပြီးအောင်မိတယ်မဟုတ်သေးဘူးတော်ကြတော့ဟိုတိုးလာတယ်အစားကမကြည့်သေးရင်တစ်ခုလောက်တော့လိုချင်တယ်ကွာတစ်ခုလောက်ရှိတော့နှစ်ခုလောက်လိုချင်လာနှစ်ခုလောက်ရှိရင်သုံးခုလောက်လေးခုလောက်စသည်ဖြင့်ချက်လိုချင်နေတာကြီးရမယ်ဆိုရင်သူ့သာလိုချင်နေတာပဲသူကတော့ကြော့မကြည့်ဘူးအများအားစားနေတာ မြဲတမ်းသာနာအာယုခံစားမှုတွေအာယုခံစားမှုတွေအားရတယ်လို့မကြည့်ဘူးတဲ့ဒါတော်တော့ပါပြီလို့မကြည့်ဘူးဟိုနည်းနည်းအိဋ္ဌာနေရတူအိဋ္ဌာများအေးဝါပါပြီနောက်မအိတ်တော့ပါဘူးလို့မကြည့်ဘူးသူစားကတော့နောက်လည်းအေးရတာပဲသူစားအဲလိုပဲသူယူပါအောင်သာတော်မစတဲ့အောင်၆ပါးတရားအကောင်းတရားတွေကို တာယာနှစ်သက်လက်ခံပြီးတော့နေတဲ့သဘောဆာလောင်းနေတဲ့သဘောတဏှာပဲယာတဏှာကျင်တဏှာသည်ယာတဏှာကျင်ဆာလောင်းသောတဏှာသည်ဘောနောဝိကတခံဘဝတွေကိုလည်းဖြစ်စေတတ်၏အဲ့ဒီတဏှာကဘဝတွေဖြစ်စေတတ်တယ်ဒီတဏှာကြီးလိုပဲဘဝတွေဖြစ်ကိုယ်ဘဝလေးနဲ့ကိုခင်မင်းတွေ့ရနေတာအဲဘဝတွေဖြစ်အတင်းကြီးမယ်နဲ့ပြောသွားနောက်နောက်နောက်နောက်သတင်းကြမှာဒီဆိုရင်ပြောတာကအချိန်နဲ့ နာနိရာဂသဟဂရနှစ်သက်ခြင်းတတ်သွဲခြင်းနှင့်တကွဖြစ်၏နှစ်သက်ခြင်းတတ်သွဲခြင်းသဘောလေးတွေပါတယ်နှစ်သက်တတ်သွဲတဲ့သဘောပါပဲသာလောင်းဆိုတာနှစ်သက်တာပဲနေရာတွေအာယုံလည်းပဲသာလောင်းနှစ်သက်တတ်သွဲတဲ့ယာပြီးသားအာယုံတွေလည်းနှစ်သက်တတ်သွဲပြီးတော့နေတယ် တတ္တရတ္တဗိနာနိနိထိုထိုဘဝထိုထိုအာယုန်၌နှစ်သက်ပျော်မွေ့ရ၏အဲရရရောက်ရောက်ရောက်ရဘဝမှာနှစ်သက်ပျော်မွေ့ရဲ့သူရောက်ရမှာသူ့ဘဝနဲ့သူသာနှစ်သက်သဘောကျတာလားဘောတော့ကနေကြည့်မယ်ဆိုတချို့ဘဝတွေအောင်ဖြစ်ခြင်းမူရောက်ကြမနာကောင်းကျွန်းကြမနာကောင်းဒါပဲမဲ့လို့အဲ့ဒီဘဝရောက်သွားတဲ့အခါကျတော့သူ့ဟာနဲ့သူသာယာသွားတော့တာ လူတွေမြင်နေကြည့်မယ်ဆိုငွေကိုကြီးတွေပိုးကောင်တွေကိုကြီးတွေကြောက်ကြနာကောင်းတာပေါ့ဒါပေမဲ့သူဖြစ်ရပွားကြတာသူ့ဟာလေးနဲ့ပါရသွားတာပဲဖြစ်ရဖြစ်ရကြတာပါရသွားဘုရင်ကသံပေယနဂါမင်းကြီးဝတ္ထုမှာပါတယ်တရားအလုံးတော်လဲသံပေယသံပေယနဂါမင်းကြီးလူရောင်ဖန်ဆင်းပြီး ရွှေရန်နေနဲ့ဒူရိယာတွေနဲ့အာငါနန္ဒကြီးအဲ့ဒါတွေ့ရတော့သူသဘောကျသဘောကျတော့အဲ့ဒီဒီဘုရားဒီလိုသံပြာနဂါမြင့်ကြီးဖြစ်ရင်ကောင်းမှာပဲဆိုပြီးတော့သာယာနေတဲ့တောင်းတာဒီတဲ့ခါကျတော့နဂါသွားဖြစ်နဂါသွားဖြစ်တဲ့ခါကျတော့မွေကြီးကျင်တာမွေကြီးဆိုတော့သူကကြောက်စရာကြီးကျွန်းစရာကြီးကျင်တော်တော်နေရာမကြတာပဲသိနေသေးတယ်အစတော့တော်ကြတော့ငကမတွေကနေပြီးတော့အဲလူရောဖန်ဆင်းပြီးတော့စကြ ပြီးကြမှုကြကျော်ပြလိုက်တော့ပျောက်သွားတယ်ခါတယ်မွေဘွားနဲ့သာယာသွားသဘောကျပျော်သွားဆိုတော့မပါတယ်နေရာဟိုဇာနိပါတခုထဲမှာပါတယ်အတကမင်းကြီးရဲ့မိဖုရားအတကမင်းကြီးရဲ့မိဖုရားကယူရွယ်ရွယ်အရွယ်ကောင်းဆုံးပေါ်လေလှတော့ပါတော့တခါတယ်ကွယ်လွန်သွားတာပေါ့နာရောဆန်သွားတယ်ခေါ်ရတာပေါ့ဘာဖြစ်တော့ဆိုတော့နွားချေဖို့မှဖြစ်တယ်ဆိုတော့ ဝါကျုံများဖြစ်အဲဒါအတ္တကမင်းကသူမိဘရားကြီးမိဘရားကြီးလို့ပြောရတာပေါ့မိဘရားမဟုတ်မိဘရားကြီးပြောတာယူရကတော့အခုခေတ်အသက်နဲ့ပြောလို့ချင်း20ရွယ်လောက်ဖြစ်ပါလိမ့်မယ်နဲ့ဒူပါတယ်သူကရွယ်ကောင်းမယ်ပေါ့အဲတော့အဲဒီမိဘရားဝယ်လောင်သွားတာကိုအခုမှယုံမရဖြစ်နှလုံးမသာမရဖြစ်ပြီးတော့ မိမိတရားအသက်မရှိပေမဲ့လည်းပဲသူရုပ်ရည်လေးကြည့်ပြီးတော့တရားရင်တော်သေးရဲ့ဆိုပြီးတော့တယ်မှာရုပ်မပုတ်မပွအောင်လို့ရည်တွေပါတယ်နဲ့စိန်ထားတဲ့သာကုကာလဆိုရင်တော့ဒါသေးတွေပါတယ်စိန်တယ်လို့ဆိုအောင်မှာလူတော်ကပြရည်နဲ့စိန်တယ်လို့ပြောပြရည်နဲ့စိန်ပြီးတော့မှန်ခေါင်းနဲ့ပါနဲ့ထည့်တာအဲဒီကမှာအိတ်နေတယ်လို့မြင်ရတာ အဲ့ဒီနာမှာဓမိုင်းတိုင်းတူတူတွေနဲ့ဒီမင်းကလည်းပဲသောကပရိဒီပါလိဖြစ်မစနိုင်မတော့နိုင်မအိတ်နိုင်အဲဖြစ်နောက်မှဘုရားလောင်းကအဲ့ဒီအကျိုးကြောင့်နေမြင်လို့ဥယျင်တော်ရောက်ဥယျင်ကဥယျင်မှုကနေပြီးတင်ပြောတော့မှอืมအဲ့ဒီမိဖုရားကြီးအကြောင်းတွေလည်းဟောနိုင်တယ်အဲအနအကြောင်းတွေကိုဘဝအကြောင်းတွေဟောနိုင်တဲ့ အဲ့ဒီဆရာကြီးရောက်လာတယ်ဆိုတော့သဘောကျတာနဲ့တခါတည်းမင်းကြီးကသူ့မိဖုရားအကြောင်းမေးရင်လို့သွားတော့ဒီမှာတွေ့တော့အကျိုးကြောင်းနဲ့မေးမြန်းပြီးတော့သူ့မိဖုရားကြီးအကြောင်းမေးတော့သိသလားဆိုသိပါတယ်။ဘာဖြစ်သလဲဘယ်ရောက်နေတော့ဆိုတော့သင်မင်းကြီးရဲ့မိဖုရားကြီးအားတဲ့ကုသိုလ်ကောင်းမှုတွေဘာမှမပွားများဘူးတဲ့သူကသူဟာကိုယ်ခန္ဓာကိုယ်သာနဲ့တသသာနဲ့အလှပြင်းနေတာပဲဒီလိုလည်းပြင်ရမှာပဲ ဒီလိုပြင်းနေမှလည်းသူ့ဘဝကြည်ရမှုရှိမှာလာဘာဘာတဲ့နေတဲ့ပြင်းနေမှဒီမင်းကလည်းအဲချစ်ခင်မှုတွေတွဲလာမှုတွေရှိနေမှာအတော့မသိချင်းသူ့နဲ့အကုန်ကြီးတူပြီးအပြိုင်တွေကကြုံမှာမပြုတ်မြင်မနေလို့လည်းဖြစ်ပေဘူးသူကဒါအလုပ်ပဲသူကဒါလည်းခန္ဓာကိုယ်မွေးမြူမှုတစ်ခုပါပဲအဲဒါနဲ့အလားပါတဲ့ဤတဲ့ကူဆိုင်မာမနာတွေဖြစ်ပြီးတော့မာမနာကြီးတာနဲ့သိတဲ့အခါမှာယုံညာတဲ့ဘဝဖြစ်ရတယ်။ဘာဖြစ်တော့ဗျာ။ဘဝချီးပူမှဖြစ်တယ်။ မင်းကမယုံဘူးဟာမဟုတ်တာလေသူကြီးကအမတာပြီးတော့လိန်မာတဲ့အမျိုးသမီးပဲအမတာအသိလိန်မာနဲ့ပြည့်စုံနေတဲ့အမျိုးသမီးอืมဘာဝရရှိတဲ့အမျိုးသမီးအမတာစင်တမ်းမြင့်နေတဲ့အမျိုးသမီးဘယ်နဲ့ဒီဘာမှမဟုတ်တဲ့နွားကြီးပိုးပြည့်မပြည့်နိုင်ပါဘူးဥစ္စာမဟုတ်နိုင်ဘူး ဒီလိုသူကယူဆတာကိုအခုလူသေးလို့ကျင့်ချင်းရုံညာတဲ့ဘဝဖြစ်နိုင်လူသာဖြစ်နိုင်တယ်ဆိုတဲ့ဘဝလာမျိုးနေမှာပေါ့လေလို့သာဒါမျိုးနေမှာပေါ့လို့ဟုတ်တယ်စဉ်းစားရင်ဒီလိုလဲစဉ်းစားကြရရှိတယ်လူပြီးတဲ့လိမ္မာတဲ့ဘဝမျိုးကနေပြီးဘယ်နဲ့ဒီရုံညာနဲ့အောက်တကြတာပြန်ဖြစ်တယ်ဆိုတာအကြမ်းမြင်ကြည့်လိုက်မယ်ဆိုရင်သူကဒီလိုပဲသဘောပေါက်ကြမှာလူတွေကဒီလိုအဲ့ဒါကိုကောင်းတယ်မှနေတယ်လို့အဲဗုဒ္ဓမြတ်စွာဘုရားဟောတဲ့တရားက မေဟာမဧကံမြဲနေတာတည်တာမရှိဘူးသူမြဲတာတည်တာဘယ်ကြမှာမြဲတော့ဆိုရင်အဲသမတ္တနိယမှာခေါ်တဲ့အရိယာမေကြမှာမြဲအရိယာမေအောက်ထည်ဆုံးသောတာပတ္တိမေရောက်သွားရင်လည်းအဲ့ဒီလိုယုံညာနဲ့ပွားတယ်မရှိဘူးအဲ့ဒါတော့သိရတယ်ဒီလိုသာမဟုတ်လို့ရှိရင်တော့ဘယ်ဘယ်ဘဝတော့မှဘယ်လိုစင်သားမြင့်နေတာကြီးဖြစ်ဖြစ်သူကမြဲတယ်လို့မရှိဘူးလူသာမကဘူးနတ်တွေလည်းဘဝကတိမြဲတာမဟုတ်ဘူးမြမာတွေလည်းမြဲတာမဟုတ်ဘူး ဇမားရီအမြင့်အမြင့်ဆုံးပေါ့မြင့်မြင်မယ်လို့သူတို့လည်းပဲဘဝဂရီတွေပြောင်းလဲနိုင်တာပဲအရိယာမေဖို့မရောက်သေးရင်အဖြစ်ဖြစ်နဲ့ပြောင်းလဲပြီးတော့ပင်ငရဲတဲ့ကြခုနပြောတဲ့ပို့တို့ပါလို့ဖြစ်နိုင်နေတာပဲဇမားဖြစ်လို့တဝင်းဝင်းဝစခြင်းမှာတမျိုးမျိုးဆိုပြီးတော့ဒီကပြောကြဆိုကြအဲဒီဝတ္ထုလည်းကြည့်ပါတယ်ဒါကြောင့်ဘယ်ဘဝမှာတည်မြဲနေတာမရှိဘူးအရိယာမေမရောက်လို့ချင်းသိမချရဘူးအရေးကြီးဒါကြောင့်မဟုတ်ဘူး မြတ်စွာဘုရားဤသာသနာတွေ့ကြုံတဲ့ခါကလာအဲဒီဂတိမြဲအောင်လို့အရိယာမေတရားလေးသမထနေရာမှာရောက်အောက်ထစ်ဆုံးသောတာပတိမေရောက်မှာကြိုးစားရတယ်အရေးကြီးပါတယ်လို့အဲဒီမြောက်ပြီးသိမကြဘူးအဲဒါကြောင့်မိဖုရားကြီးကနေပြီးတော့အသကမင်းကြီးမိဖုရားကြီးကနေပြီးတော့နွားချီပုံမှာဖြစ် ယုံနိုင်ဘူးလို့ပြောတော့မင်းကြီးဟုတ်တယ်မယုံမရှိနဲ့ခေါ်ပြီးတော့ပြမယ်ကြည့်မလားပြပါပြရတယ်ခေါ်ပြအဲတော့ဒီသေးကအတိဋ္ဌာနဲ့မပင်ကျင်နဲ့အတိဋ္ဌာမျိုးလိုက်တာဒီသေးကလည်းပဲပင်ကျင်ဒိဋ္ဌာလည်းပြုနိုင်လို့ပေါ့လေတာမန်ပုဂ္ဂိုလ်လို့ဆိုရင်ဒီမင်းဟောဖို့တော့ခက်နေတယ်ခဲ့တယ်ဆိုတာဝင်ပင်ကျင်ဒိဋ္ဌာနဲ့ပြုလိုက်တော့ဒီ အဲနွားချေပုံမကိုဒီနဲ့ပုံမထွက်လာစေလို့ဆိုပြီးဒိဋ္ဌံပြုလိုက်တော့တခါလေအဋိဋ္ဌာရတယ်ရသေးကြီးနဲ့မင်းကြီးနဲ့ရှိပါနွားချေပိုးဒီနဲ့ပိုးမနဲ့တခါလေဟုတ်ကောပေါ့ပေါ့နဲ့လာတာကိုအရှိကနွားကြီးပိုးဒီကရှိကနွားကြီးပိုးမကနောက်ကတခါလေလိုက်လာတာရှင်မင်းကြီးမြင်လားမြင်လားဟောရှိကနွားကြီးပိုးဒီ နောက်ကနွားကြီးပုံမှာမြင်ရလားအဲနောက်ကလိုက်လာတဲ့နွားကြီးပုံမှာတခြားမဟုတ်ဘူးအခုဝယ်လွန်သွားတဲ့နေမင်းကြီးရဲ့မိဖုရားဟောင်းမယ်လို့ပြောတော့မင်းကြီးကအာမဟုတ်ပါဗျာတတိတော်မိဖုရားနဲ့မိရုပ်မျိုးနဲ့တော့မဖြစ်နိုင်ပါဘူးအာမဟုတ်ပါဘူးတတိတော်မယုံဘူးဖုရားဆိုပြတာဟုတ်တယ်လောကနေတော့ယုံမှုကတရားမကောင်းဘူးပုံပဲကွာလာပုံစံချင်းကတော့ မင်းကြီးဒါဆိုလို့ရှိရင်ငါမေးမယ်ငါကြီးပုံမှန်ငါမေးမယ်ငါမေးတဲ့အခါကာလကျတော့သူကပြန်ပြီးတော့ဖြေလိုက်မယ်အဲ့ဒါကြားလို့ရှိရင်တော့သင်မင်းကြီးယုံမလားဆိုတာအာဒီလိုဆိုရင်တော့ဗျာသူပြောတာဆိုရင်ယုံရမှာပေါ့လေဆိုတော့မှမင်းကြီးကဝန်ခံတော့မှရသေးရအတိဋ္ဌာန်လည်းပြုရသေးတယ်ဒီတိုင်းတက်တက်မဲ့မေးတော့ဘယ်နာလဲဒီမှာတော့ငါကြည့်ဖို့မပြောနဲ့တကယ်တည်းမှာပဲ နောရတယ်မှနားမလည်ဘူးလူသူကစကားပြောရတယ်။သင်ဆိုလို့ရှိရင်တော့လည်းအဲသင်ကတော်တော်လေးနားလည်တာပြည့်တူလေးတွေပါနားလည်တာရှိတယ်။ဒါတွေလည်းပဲရုပ်တရက်နားလည်တာဟုတ်ပါဘူး။နောက်ကြာကြာသွားလို့ကကြာပါများလည်းမှတ်မိပြီးနားလည်တာ။လူတော်မှလူချင်းနားမလည်ဘူး။လူတော်မှဘာသာချင်းမတူတဲ့လူချင်းဟိုဗမာပြည်နဲ့ရှိတဲ့လူမျိုးတွေဗမာပြောတဲ့စကားနဲ့ကျမ်းပြောတဲ့စကားနဲ့တူမှမတူပဲလို့ဆိုတာဗမာကကျမ်းစကားကျမ်းကဗမာစကားမကြဘူးမမှတ်ဘူးသေးလို့ချင်းနားမလည်ဘူး။ဟိုတခြားကရှိတဲ့ အနောက်နိုင်ငံပုဂ္ဂိုလ်တွေစကားဆိုသာဝေးတာပေါ့ဒီနာလူတွေတော့နားမလဲဘူးသူကလူလူချင်းလည်းပဲဘာသာစကားမတူရင်နားမလဲဘူးဒါတော့ကိုးကောင်တွေစကားဆိုတာကအတန်အကြကိုကြားဖို့တော့ခင်းပါတယ်သူတို့ဟာသူတို့ကကြားတာမှလူကကြားဖို့တော့ခင်းပါတယ်ဒါပဲလေလို့အပင်ရှင်တကိုးနဲ့ဆိုတော့အဋ္ဌံပြီးတော့သူကရတာပေါ့သူပြောတဲ့စကားလူကြားလောက်အောင်လို့လည်းပဲအတန်ကြီးစေအဲလူဘာသာစကားနဲ့လည်းပဲ ကြားစေလို့မဋိဌာန်ပြုတော့ဒိဋ္ဌာန်ပြုပြီးတော့မေးတယ်အဲဘုံမနင်းပဲရှင်းဘွားကဘာဖြစ်ခဲ့သလဲအာဒီတော့မှရှင်းတော့မှပြီးအတကမင်းကြီးရဲ့မိဖုရားရှိခဲ့ပါတယ်ဗျာအတကမင်းကြီးရဲ့မိဖုရားရှိခဲ့ပါတယ်ဒါဆိုလို့ရှိရင်လည်းရှင်းကအတကမင်းကြီးနဲ့ယခုသင်ခင်မွန်းဖြစ်တဲ့ပိုးဘူနဲ့ဘုသူများဘူရှိတော့ ရေသေးကြီးကမေးတာပေါ့ရေကြီးကမေးတော့ဘုမဖြည့်တယ်ရှင်ဗျာခြေဘွားဟာတွေကခြေဘွားတခြားပါပဲတခန်းတခန်းသိငယ်ပါလေသတ်သိငယ်ရောလေတို့သားနဝေနဒုက္ခဒုက္ခိနာပောရဏမရှိသေးသည် နဝေနာသစ်ဖြစ်သောဒုက္ခဒုက္ခေနာချမ်းသာခြင်းဖြင့်ဘောရဏံရှိဘွားကဖြစ်ခဲ့သောချမ်းသာခြင်းကိုပြီးရည်တည်ဖုံးလွှမ်းတော်ပါ၏ရှင်ဗျာရှိဘွားတုန်းကဆိုရင်တော့အဲဒီကုညင်ထဲမှာအတကမင်းကြီးနဲ့အတူတွဲပြီးတော့လမ်းလျှောက်ခဲ့တာတွေနေထိုင်ခဲ့တာတွေပြုံပြုံရှင်ရှင်နဲ့စကားပြောခဲ့တာတွေကြောကြောပါပါနေခဲ့တာတွေအများကြီးပါပဲတဲ့ဒီကုညင်ထဲမှာ အဲနေရာတကာအနှံ့ပြမင်းဝိရင်ဆိုတော့အမှန်လည်းကောင်းမှာပေါ့အဲကြောကြောပဲဒုနဲ့ဒုနဲ့ခင်ခင်မင်မင်နဲ့နေခဲ့တဲ့အချိန်ပေါင်းတွေများခဲ့ပါလေတဲ့ဒါပေမဲ့လို့အဲ့ဒါတွေကတော့စခန်းကုန်ခဲ့ပါပြီတဲ့ဇာသိမ့်ခဲ့ပါပြီနဝေနာဒုက္ခဒုက္ခိနာ ပောရဏမပိယတိသတ္တမအတ္တကာရဇာဝတိတော်ပိယတော်မမသတ္တမထို့ကြောင့်

ဒုက္ခတွေအပြစ်တွေဖြစ်လာပြီ။ဒါကြောင့်ဒီဘဝတုန်းကခင်မောတော်ခဲ့တဲ့အတ္တကမင်းကြီးနဲ့ပို့ဖို့နဲ့ဆိုရင်တဲ့ဒီခုပိဿုပံပို့ဖို့ပို့ပြီးတော့ချစ်ပါတယ်ဗျာတဲ့ကြောက်တာကနော်။อืมပို့ဆိုတော့လို့သာတရိษံဆိုတော့အာနာယမမမလည်းမသိပါဘူးနဲ့ပြောရတယ်တကယ်ဆိုတော့အာနာပြန်ကောင်းတယ်အာနာပြန်တော့ကောင်းတာပဲလို့ဆိုတယ်နဲ့อืม နေတော့မှမင်းကြီးကစိတ်ကုံသွားတာကိုဒီတော့မှလည်းငါအင်းရှင်းလိုက်ရတာမပြောပါနဲ့ဟွန်းသူ့အလောင်းကြီးတောင်မှမချရဘူးငါအင်းတကယ်သောကပရိဒီဝါတွေရှင်းလိုက်ရတာသူပြင်ဘဝတွေရောက်လို့သူပုဂ္ဂိုလ်နဲ့ပြောနေငါလည်းတောင်ပို့ပြီးရှင်းနေဆိုပါတော့စိတ်ပြက်တာပေါ့လေကစိတ်ကုံသွားတာကမြင်မအလောင်းကြီးပဲကအလောင်းကြီးထုတ်ပြီးတော့သင်ညိုလိုက်ကြတော့လုံးမကြဘူးဆိုပြီးဒီမှာ သောတာပတိပါရင်ကြီးပြီးစကောင်းတောက်ကောင်းဖြစ်သွားတယ်လို့ဆိုတယ်လို့ကသံဃိပါမှာလာတယ်အဲ့ဒါဘုန်းကြီးကပြောနေတာတရားမဟုတ်ပါဘူးသတ္တရာတတရာပိနာနိနိထိုထိုရောက်ရောက်ရောက်ဘဝရရရရအာယုံနဲ့နှစ်သက်ပြောမှုလေရှိ၏ကနာလေးပြောဖို့လေကနာရောက်ရပြောဖို့လေဒါလေးပြောကြတယ်လူအနေနဲ့ကြည့်မယ်ဆိုဒီပိုးဖြစ်ပြီးတော့နေကိုခဲရင်တာပေါ့မနာကြောက်ကြကောင်းတာပိုးပိုးကောင်းတဲ့မြဝင်ပြီးတော့ဖြစ်နေရမယ်ဆိုရင် အာတော်တော်ကြောက်ကြကောင်းပါလားဟောပိုးနီတန်ကောင်းလို့ပါလို့ကြောက်ကြမဲဘူးဆိုရင်ကြောက်တာပါပဲသူလားအဲ့ဒီလိုကောင်းတဲ့ညာဖြစ်နေရမယ်ဆိုရင်တော်တော်ကြောက်ကြကောင်းတယ်ဒါပေမဲ့လို့အဲ့ဒီလိုဘဝဖြစ်သွားရင်သူပြောမှာပဲဒုက္ခနာလေးနဲ့သူပြောနေမှာပဲခေါင်းကဘုမဟာသူရောက်ရသူဘဝလေးလည်းသူပြောတယ်သူဘဝတယ်မကဘူးဒုခင်မုန်းလည်းပဲလူဘဝကမင်းစိစိန်နေပေးတယ်မင်းနဲ့တောင်မှပို့ပြီးတော့ညစ်တဲ့ตาရသဘောကြနေတယ်ဆိုတော့ ဂုံမာပြီမြေတော်ဂုံမာပြီအဲ့ဒီလိုကြီးတဲ့ပဲတတ္တဝါတွေကဒီလိုကြီးတဲ့ဖြစ်နေ။ဒါကြောင့်တတ္တနာပိဏာနိနိထိုထိုဘဝထိုထို အာယုန်၌နှစ်သက်ကြော်မှုလေရှိပြီ။တရားဓိရံဗေနိဟုမူကကာမတနာကာမအာယုန်နဲ့နိတ္တသာသောတနာ၎င်းဘဝတနာဘဝနဲ့နိတ္တသာသောတနာ၎င်းဘဝတနာဘဝပြင်းပြခြင်းနဲ့နိတ္တသာသောတနာ၎င်းအရာဤဣရာဤသုံးပါးသောတနာကို မာရဒနာဝန္ဒဝံဘောကို လက်ခံယူသောသဘောဟူ၍ဥစ္စတိခေါ်ဆိုအပ်၏ဒီတနာဝန္ဒဝံကိုလက်ခံတာသူကခံနေတာတဲ့ခန္ဓာ၅ပါးတွေတဘွားကခန္ဓာ၅ပါးတွေသုံးသွားလို့သေကြီးခန္ဓာ၅ပါးတွေသုံးသွားသေသွားပြည့်သွားပြီဆိုရင်ဘဝတဲ့ခန္ဓာ၅ပါးတွေဒီကခံရင်ဒီတနာကခန္ဓာဒီတနာလေးရှိလို့ဘဝတဲ့ခန္ဓာတွေတက်ဖြစ်တယ်။အင်းတဘွားပြီးတဘွားတဘွားပြီးတဘွားအကောင်းလည်းရှိအဆိုးလည်းရှိဘဝခန္ဓာတွေ အဲဒါတွေကတဏှာကရည်ဆက်ယူနေတာတဲ့သူဟာလက်ခံတဲ့ပုဂ္ဂိုလ်ပေါ်တယ်ဝန်တို့ဝန်ကိုလက်ခံတဲ့ပုဂ္ဂိုလ်သူကရည်ခံနေတာအဲသူကခံလာတော့ဒီဝန်တို့ဝန်ကိုတွေကဘွားတိုင်းဘွားတိုင်းရပြီးခံနေရတာပုဂ္ဂိုလ်ကနေပြီးအဲဒါကြောင့်ပါရဒနာဒုက္ခလောကေလည်းနောက်ကာထာတွေလည်းရှိတယ်ပါရဒနာခန္ဓာဝန်ကိုသာဆောင်ရခြင်းသည်ဒုက္ခဆင်းရဲသည် န္ဓာဝန်သာဆောင်ရတာခန္ဓာဝန်တဏှာနဲ့လက်ခံပြီးသာဆောင်ရတာဒုက္ခရောက်တယ်လို့နောက်ကတာလည်းရှိပါတယ်။ဒါတော့ဒီခန္ဓာဝန်လွန်မြောက်အောင်လို့တရားတွေအထုကြရတယ်။တရားတွေမကုံတာတွေတော်တော်လေးကြံနေ။နောက်ကတာလက်ွယ်နေကြမှာဆက်ပြီးတော့ဟောရမယ်။ဒီနေ့ရည်အတိသွားနားရောက်မှာ။ ဤဘာရတုတ်တရားတော်ယူဇာနာကမှတ်သားရတာဓမ္မသောနာကုသကစေတနာရဲ့အစွမ်းအမှုပေါ်ကြောင့်ဤဘာရတုတ်၌လာသောခန္ဓာ၅ပါးတရားဤဟုသောဝန်တော်ဝန်ကိုကြီးတို့ကိုကြောက်စရာယွန်းစရာမုန်းစရာစက်ဆုပ်စရာညီးငွေစရာနေအားဖြင့်မြင်နိုင်ကြ၍ညီးငွေစရာနေအားဖြင့်မြင်ပြီးလင်ထိုခန္ဓာဝန်တွေမှလွတ်မြောက်ပါလွတ်မြောက်ကြောင်းဖြစ်သောနိဗ္ဗာန်တရားတို့ ရောက်အောင်ကြိုးစားပွားများအထုနိုင်ကြ၍ဝိပဿနာဉာဏ်စဉ်အရိယာမေဉာဏ်စဉ်ဖြင့်ခန္ဓာဝန်တို့ဉာဏ်ရပြီးသောဆင်းရဲခါတဲ့ဉာဏ်ရပြီးသောနိဗ္ဗာန်ချမ်းသာမြတ်သို့လင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာသာသာသာ